ဒီ2020ခုနှစ်နိုဝင်ဘာလ22ရက်တနင်္ဂနွေနေ့ညနေ9နာရီချိန်ဆန္ဒစကောဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကပ္ပလလမ်းစဉ်သင်ကြားဖို့ချမှုပိုင်း92ဘုန်းကြီးတို့ဓမ္မလူပဒနာအကြောင်းကိုပြောနေပါတယ်ဓမ္မလူပဒနာထဲမှာဓမ္မလူပဒနာ ရှုမှတ်နေ5မျိုးရှိတယ်အဲ့ဒီထဲမှာနိဝရဏ ၅ပါးရှုမှတ်တဲ့နည်းကိုဘုန်းကြီးတို့ပြောနေပါတယ်ဒီဝနာဒီဝနာ၅ပါးရှုမှတ်တဲ့နည်းကိုပြောတဲ့နေရာမှာ မနေ့တုန်းကဘုန်းကြီးတို့ဌိနမိတ်တနိဝေနနဲ့ပတ်သက်ရှုမှတ်တဲ့နည်းကိုပြောနေပါတယ်အဲဒီဆောင်းပုံလေးတွေနဲ့ကြည့်မယ်နော်ဌိနမိတ်တရှုမှတ်တဲ့နည်းမှာဘုရားကဒီမှာနှမျိုးပြောထားပါဘုရား ပထမဖရာဗာမိတ်လဲဆိုဌိနမိတ်ဓာတွေဝင်လာရင်အိတ်ချင်တဲ့စိတ်ငိုင်းပြီးတဲ့စိတ်ခေါ်တော့ဗောလေဌိနမိတ်ဓာတွေဝင်လာရင်ဒီခါကျမမှတ်နိုင်မမှတ်နဲ့လွတ်နေရင်ဒါအာယောနိတော်မလေးကလားအာယောနိတော်မလေးကလားဝင်နေဌိနမိတ်ဓာဖြစ်မှာမရှုမှတ်တာရင်တတိလွတ်နေရင်ဌိနမိတ်ဓာဖြစ်မယ်ဌိနမိတ်ဓာမမှတ်နိုင်တကယ်လို့ဘုန်းကြီးတို့ကတတိနဲ့ ရှုမှတ်တတ်မယ်ဆိုရင်တော့ဒီဌိနာမိကဟာမဝင်ဘူးပေါ့ဗျာအဲတတိနဲ့ရှုမှတ်တဲ့အခါမှာဝိရိယလေးကူပေးရတော့ဝိရိယ၃မျိုးဆိုနေ့ကပြောခဲ့ပါတယ်အဲဒီဝိရိယ၃မျိုးနဲ့ဟိုတင်းတင်းရင်းရင်းရှုမှတ်တော့အတ္တမဆန္ဒလေးရှုမှတ်လို့တော့မရအောင်အဲလိုလေးမှတ်ထားမယ်နော်အဲတော့ပြီးတဲ့အခါကျတော့ဘုန်းကြီးတို့ဗာပြောကြတယ်ဆိုတော့ဒါကဖရာကတုတ်ထဲမှာဌိနာမိတာ အဲ့ဒီတုတ်ထဲမှာပါတယ်ရှုမှတ်တဲ့နေ့ကိုကြီးအောင်ဆက်ဆွဲအောင်မှထိနာမိတာอืมအဲ့ဒီမှာဒီဟာလေးတွေပြောမယ်အဲ့မှာဗြဟ္မာဆုံးကမြတ်စွာဘုရားကထိနာမိတာဘာလို့ဖြစ်လဲမေးရင်ရှင်ဉဏ်နှလုံးသွင်းတဲ့တတိလွတ်နေလို့တတိပညာလွတ်နေလို့ဖြစ်တယ်ရှင်ဉဏ်နှလုံးသွင်းတတ်တဲ့ယောနိတော်မနိကာရရှိရင်ထိနာမိတာမဖြစ်ဘူးတတိလွတ်တာပညာလွတ်တာအာယောနိတော်မနိကာရခေါ်တယ် အာယောနိတော်မဏိကရကြောင့်ထိနာမိတာဖြစ်တယ်တတိရှိမယ်ပညာရှိမယ်ဆိုယောနိတော်မဏိကရအဲ့ဒါကြောင့်ထိနာမိတာမဖြစ်ဘူးဘုရားဟောတယ်ပြီးတော့မှဘုန်းကြီးတို့ထက်ကရာကြတော့ဒီထိနာမိတာပျောက်နည်းကိုဒီကထပ်ပြီးတော့တိတံပြောပါတယ်အဲ့ဒါကိုလည်းမနေ့ကပြောခဲ့ပါတယ်ဒီမှာအဲ့ဒါလေးနည်းနည်းပြန်ပြောမယ်နော်။ဘာပြောလဲဆိုရင်အစာလွန်ခြင်းနေထိုင်ခြင်းဆင်ញင်လင်းရောက်မှာအစာတော့ဒီ ဒါဆိုင်လည်းပဲအချင်းခံပြီးတဲ့စိတ်တွေဖြစ်တော့ဒါလည်းထေရကဒီနေ့ရှင်သာရိပုတ္တရာစားတဲ့ဤစနစ်လေးအတိုင်းပြန်ပြောထားတာထေရမှာတွေ့တယ်။နောက်ဆုံးစားမဲ့၄၅လုံးစားလို့ချမ်းရေးကြရင်အေးပေါ့ရင်တွေးတန်ရင်တွေးပေါ့အဲ့ဒီလိုဘုံပြီးသုံးဆောင်မှာအဲ့ဒါဆိုအစားလုံးတော့မဖြစ်ဘူး။နောက်တတိယပြန်ပြောရင်တော့ဒီအစားတောက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ရှုမှတ်ပြီးစားတော့စားတဲ့စိတ်လေးတွေ ဝါရာလေးတွေသိပြီးစားပေါ့။ဘာပြေကကျမကြီးနဲ့ပတ်သက်တဲ့တိုင်းဆရာကြီးကတော့ဆယ်ချိန်လောက်ဝါမယ်လို့ဆိုတော့နောက်တိုင်းကရှောင်းနေရတော့ဒီကိစ္စနဲ့ပတ်သက်ချိန်30လောက်ဝါမယ်။စားတလို့ချိန်30လောက်ဝါနေစားခြင်းနဲ့စိတ်မရှိတော့ဘူး။အဲ့လိုမျိုးလေးစားလို့ရပါတယ်။အဲ့ဒါဆိုရင်တော့ဌိနာမိတာဒီဝမ်းထဲမှာတိတ်ပြီးပြောတင်းနေပြည့်မနေတဲ့အတွက်ဌိနာမိတာမဖြစ်ပါဘူး။အသက်ကြီးတဲ့ပုံကိုယ်တွေဘုန်းကြီးတို့ လေ့လာကြည့်နေအဲ့လိုသိရတယ်သူတို့ကစားတော့ကိုတင်းနေအောင်လည်းမစားဘူးအစာခံပြီးတော့လည်းမနေဘူးပေါ့တင်းနေအောင်ပြည့်နေအောင်မစားရင်လည်းထေနာမိတာမွင်မောင်အဲ့လိုမှတ်ထားဟုတ်ကခုနအတိုင်းထားတင်းနေအောင်ပြည့်နေအောင်မလုပ်နဲ့အဲ့ဒီတင်းနေအောင်ပြည့်နေအောင်မစားနဲ့ခုနလိုပေါ်ပြန်တယ်လောက်လေခုရှိအဲ့ဒီဟာကိုပြောတာခင်ဗျားပဲချလိုက်ပြန်မသိခုနအောက်မှာ အောက်ရောက်အပေါ်မှာအပေါ်မှာအဲ့ဒီဝိစီဌိနမိတာကိုပြောတာဌိနမိတာကခုနကအဲ့ဒီမှာဌိနမိတာအစတော့အစလွန်ခြင်းနေထိုင်ခြင်းပေါ့ဣရိယာပုတ်၄မျိုးဓမ္မဒီအစတော့ကိုမြတ်တောင်စာခဲ့ကြတော့မြတ်တောင်ဇာမာတော့ဘောဓနာမတ္တညုတာတောင်းပါနော်မြတ်တောင်စာရင်လည်းပဲဌိနမိတာမဖြစ်ဘူး ထိုင်မှလို့အိတ်ချင်းနေမတ္တယာမပေါ့မတ္တယာမအိတ်ချင်းပဲစဉ္ညာရှောင်းမှာပေါ့ဣရိယာပုတ်ပြင်းပြီးတော့မှတ်ရင်လည်းထိနာပေလာနိုင်နေတယ်ဒါကိုပြောပါအိတ်ပြီးတော့မမှတ်နဲ့ပေါ့အိတ်ပြီးတော့မှတ်တယ်ဆိုတော့တမာရီအားကောင်းမှမှတ်လို့ရတယ်တမာရီအားမကောင်းမနဲ့မှိုင်းတော့အိတ်ပြောသွားတတ်တယ်ပြီးတဲ့အခါကျတော့အဲ့ဒီလိုနီးနဲ့လည်းထိနာမိတာပြောင်းလို့လို့ရတယ်နောက်တနည်းကတော့ဗာလဲစင်ရင်လင်းရောင်မှာဒီလင်းရောင်တောက်ပတာတွေကြည်ရပါနေလင်းရောင်လာလင်းရောင် ကျယ်တွေဆိုလဲလင်းတဲ့တောက်ပါတဲ့လင်းရောင်မေးအလင်းရောင်ဒါရောတောက်ပါတဲ့လင်းရောင်ကိုကြည်လိုက်ရင်လည်းအိတ်ချင်ခံပြီးဒီစကပျောက်သွားပြီးတော့အိတ်ချင်ခံပြီးပြီဆိုရင်အခန်းထဲမှာမထိုင်ရဘူးပြအပြင်ဘက်ထွက်ပြီးတော့ထိုင်တာလို့စဉ္ညာလျှောက်တာလို့မတ္တရမတ္တာလို့အဲ့လိုလုပ်ခန်းထဲနေအလိုနေနဲ့အိတ်ချင်တယ်ပြီးတော့မိကောင်းဌိနမိတာ နိုင်နှင်းပြီးတဲ့ပုံကုမျိုးအဲ့လိုမျိုးပုံကိုကြည့်ရအောင်။ဟိုမှာခီးသွားတဲ့ကဘုန်းကြီးတို့ကြည်လိုက် သူများအိတ်ထိုင်ခြင်းကိုယ်လည်းအိတ်ချင်မှာလားအဲ့ဒါမျိုးတရားထုတ်တယ်ကလည်းဒီတိုင်းပဲတက်တက်ကြွကြဖို့တကယ်ကိုထိနာမိတာနိုင်နေပြီရှုမှတ်တဲ့ပုံကိုမြင်ကိုယ်လည်းအတက်ပြီးကိုယ်လည်းမှတ်ချင်တဲ့စိတ်ပေါက်တယ်အဲ့လိုမိတ်ဆွေကောင်းထိနာမိတာနိုင်ပြီးတဲ့မိတ်ဆွေကောင်းနဲ့နေရတယ်ပေါင်းရတယ်သိရတယ်အဲ့တော့ထိနာမိတာနဲ့ပတ်သက်ပြီးတော့ပျောက်တဲ့စကားတွေမျိုးပေါ့နော်ဒုရင်ဆောက်တည်ရင်လည်းထိနာမိတာနေသည့်ဒုရင်ဆောက်တည်တာ ဆိုင်ပေါ့ဝိရိယပြီးကြိုးစားပြီးလုပ်ရင်လည်းထိနာမိတာပျောက်တယ်လို့ထိနာမိတာဆန့်ကျင်ဘက်ကဝိရိယပဲဝိရိယရှိနေဝိတက်တို့ဝိရိယတော့ဝိရိယရှိနေထိနာမိတာမဝင်နော်ဝိတက်တွေရှိနေနေထိနာမိတာမဝင်ဒါမျိုးတွေပေါ့ဟာဒီစဉ်းစားတွေးနေနေပဲထိနာမိတာမဝင်ဒါမျိုးလေးတွေတင့်တော်တယ်ထိနာမိတာပျောက်ကြောင်းနဲ့တင့်တော်တဲ့စကားလေးတွေပြောပြရဒါကတော့ဒီသတိပ္ပံသုံးထပ်ကရာမှာပြောတဲ့စကားပါပဲ ဒီနေ့ဘုန်းကြီးတို့ပြောချင်တာအောက်မှာနံပါတ်6နဲ့ခွန်တင်ညာပြောင်းပြီးစာကြံတွေယူရင်းနာဆွဲရမျက်နာသိရအလင်းကြံစင်းကြံရှောက်လေပါဤခုနှစ်ပြပါဠိမှာမှန်စွာမိန့်ခဲ့ပါဒါကဘယ်မှာမိန့်ခဲ့လဲဆိုတော့မြတ်စွာဘုရားရှင်ကလည်းရှင်သာရိပုတ္တရှင်မြတ်ကြီးဟောအဲရှင်မောင်မောက္ကလရှင်ကိုရောမြတ်ကြီးဟောခဲ့တဲ့တရားဒါလေးကတော်တော်ကောင်းတယ်ဒီတုတ်ထဲမှာ ဒီအကြောင်းအရာတွေမကောင်ကျန်တဲ့အကြောင်းအရာတွေကပါတော့အဲ့ဒါလေးမှတ်သားစေခြင်းလို့ခွင့်လို့ဒီတော့ကိုတတုံလုံးပြောပါဒီတော့ဟာရှင်မမောက္ကလကုလိုမြတ်ကြီးရဲ့တရားရနော်ယဟန္တာဖြစ်သွားတဲ့တရားလည်းဟုတ်တယ်ပြီးတဲ့အခါကျတော့အဲ့ဒီထဲမှာဒီပါဠိတော်ဟောသွားတယ်ပရမဒီတုတ်ထဲမှာကျတော့ပါဠိတော်နေဌိနမိတာပယ်ဖြောက် မဖြစ်အောင်ပါလို့မလဲဆိုယောနိတော်မင်းကတတိနဲ့ဆင်ញံနှလုံးသွင်းထားဖို့ထိနာမိတာစိတ်ကိုသိရတယ်နော်ဒီတိုင်းကြီးတော့တတိနဲ့ဆင်ញံနှလုံးသွင်းလို့မရဘူးသိပြီးမှဆင်ញံနှလုံးသွင်းရတယ်အိပ်ပျော်ကဏီမှာထိနာမိတာဖြစ်တယ်အေရနိုးစားချိန်ကမှာထိနာမိတာဖြစ်တယ်ဒါလေးတွေသိပြီးဆင်ញံနှလုံးသွင်းပြရတချို့ကြမသိဘဲနဲ့အိတ်ချင်းနဲ့အိတ်ချင်းနဲ့ဒီအဲ့လိုမှတ်နေအိပ်ပျော်သွားတတ်တယ်ပြောမှတ်ခြင်းရင်ထိနာမိတာ စိတ်လေးကိုရှုမှတ်ခြင်းနဲ့ဆိုရင်ယောနိတော်မူတိကတော့ဆင်ញံနှလုံးသွင်းခြင်းနဲ့တတိနဲ့ညာနဲ့သူ့ကိုတိတိပြီးမှတင်းတင်းရင်ရင်မှတမမှတ်လို့မရအဲ့ဒါလေးမှတ်ထားနောက်ဒီမှာဘုဒ္ဓကြားဖြတ်ပြောလိုက်မှာဒိနမိတာကတော့ဘယ်ပုဂ္ဂိုလ်ဒီမှာဖြစ်လဲဆိုတော့ဥရုဇံသောတာပန်တရာကနာဂံတေအောင် ဖြစ်ပါတယ်ဘုရားယန္တာများမှာဒိနမိတာတော့ပယ်ပါတယ်တော့ဘုရားယန္တာများမဲ့အိဖူရာလို့မေးလို့အိပ်ပါတယ် အချင်းကဘုန်းကြီးတို့စာပေမှာအကြောင်းနှမျိုးပြတာခန္ဓာကိုယ်ပင်မရင်လည်းဘုန်းကြီးတို့အေးရပါတယ်။နောက်ဌိနမိတာနှိပ်ဆက်ရင်လည်းပဲအေးရပါတယ်။ဒီချို့ပုရုဇဉ်သောတာပန်တရားကံအနာဂံတဲအောင်ကြဟုတ်ဌိနမိတာကြောင့်မဟုတ်အေးတယ်ခန္ဓာကိုယ်ပင်မလို့လည်းအေးတယ်။မြတ်စွာဘုရားနဲ့ရဟန္တာရှင်များများကြတော့ဌိနမိတာမရှိတော့ခန္ဓာကိုယ်ပင်မလို့ကျိန်းတယ်အေးတယ်။ ဒီလိုမှတ်ထားမယ်ပေါ့ခန္ဓာကိုယ်ပင်မိုင်းလည်းနားယူတယ်နားတော့ဒီတုတ်တဲ့တုတ်တော့ခုလိုမေ့သွားတယ်ဒီအင်္ဂုတ္တမှာတွေ့ရတယ်မြတ်စွာဘုရားရဟန်းတော်တွေကိုညဘက်မှာတရားဟောတယ်အချင်းခံပြီးတဲ့ရဟန်းတော်တွေကိုအချင်းခံပြီးပျောက်ပါဟောပါအချင်းခံပြီးပျောက်တော့တော့တော်တော်ကြောင်ဟောပါတယ်မြတ်စွာဘုရားအချိန်မှာတက်တော်ရွယ်တော်လည်းကြည်ရတယ်ပါတခါတယောက်ကလည်း၆တာသွားတရိယာလို့မြတ်စွာဘုရားလည်းခါနာတဲ့ယောဂရှိတယ်ကြောနာတဲ့ယောဂ အဲ့မှာတော်တော်ညင်းနေအောင်ဟောပြန်တော့ပိုင်းရှင်သာရိပုတ္တရာပြောတယ်။သာရိပုတ္တရာတဲ့ဒီမှာရဟန်းတော်တွေကုသိုလ်ထိနာမိတာလည်းမဖြစ်ကြတော့ထိနာမိတာခင်းစင်သွားကြပြီတဲ့။ငါလည်းခါနာတော်မူတယ်ကြောနာတော်မူတယ်။ငါနာယူနိုင်မယ်သာရိပုတ္တရာဆက်ပြီးတရားဟောပေးဖို့ပြောတာပါ။ကျိန်လိုက်တာပါ။ကျိန်ပြီးနိုးလာတဲ့ချိန်မှာရှင်သာရိပုတ္တရာတရားတွေကိုချီးမွမ်းပြောဆိုမြတ်စွာဘုရားလည်းခါနာတယ်ဖြစ်တယ်ပေါ့။အဲ့ဒါမျိုးတွေသွားတွေ့ ဒီတော့ဒီနေ့ဌိနမိရပဲဖြောင်းဒီရှင်မောင်မောက္ကလံဟောခဲ့တဲ့တရားပေါ့တတ္တကအင်္ဂုတ္တတတ္တကနိဗ္ဗာန်အပြာကတဝယ်မှာပါပါတယ်တုတ်နာမည်ကပစ္စလယမာနတုတ်လို့ခေါ်တယ်အဲ့မှာဌိနမိရပဲဖြောင်းဒီခုနှစ်မျိုးပေါ့ပါဠိမှာပြောပြနိုင်တော့ငါတို့ဘယ်လိုရေးမလဲအဲအဲ့မှာရသော်ရသော်ဘုရားကဒီဘက်ကတိုင်း တုတုမာရခိယမြို့အနီးမှာဘေဒကာဘေဒကလာမိဂရာဘုံတောအတွင်းမှာတရင်သုံးနေထိုင်တဲ့အချိန်ပေါ့ရှင်မမောလရှင်မမောကလာကုလိုမြတ်ကြီးကတော့အဲ့ချိန်မှာသောတာပန်ဖြစ်နေပြီသောတာပန်ဖြစ်နေတော့သူကဘယ်မှာတရင်သုံးလဲဆိုမဂရာတိုင်းပေါ့နော်မဂရာတိုင်းကာလဝါဒပုဒ္ဒရွာမှာသူကဘယ်လိုဖြစ်နေထိနာမိတဲ့အနေနဲ့တရားငှိုက်ပြီးတော့တရားထိုင်တော့ ငံမြည်ပြီးတော့တရားထိုင်တော့တရားထိုင်နေတာကိုမြတ်စွာဘုရားကဘက်ကတခြားနိုင်ငံတစ်ခုကနေဒိဗ္ဗစကုနဲ့မြင်တော်မူတာကိုမြင်တော်မူတော့လှမ်းမေးပါခါရီဗုဒ္ဓရာအဲ့ချင်းအိမ်ငိုက်နေသလားအဲ့လိုလှမ်းမေးသူအဲ့လိုမေးနေမြတ်စွာဘုရားကြီးကဘာလုပ်လဲဆိုတော့တကူတော်နဲ့ဒီရှင်မောမောကလရှေ့ ကြွလာလိုက်တော့လေချက်ချင်းကြွလာကြွလာပြီးတော့မြတ်စွာဘုရားတို့ကြွလာရင်လောလောကူထိုင်လို့ရအောင်ဘုရားရှင်လည်းတကခင်းထားတယ်ဘုန်းကြီးတို့ဒီတန်ခါးတွေကြွလာရင် ခင်းထားတယ်လို့ဟိုမှာတော့အရာနဲ့ခင်းထားတယ်ကိုယ်လည်းတရားကိစ္စတွေဘာတွေမပြီးသေးဘူးဆိုမြတ်စွာဘုရားချိန်ပြေးကြွလာပြီးဆုံးမလို့လွယ်ကူအောင်လို့ကိုယ့်ရဲ့နိဗ္ဗာန်ဝင်မှာနေရာထိုင်ခင်းတွေခင်းထားတဲ့ဒေသရှိတယ်အဲ့မှာ မြတ်စွာဘုရားမေးကြွလာပြီးတော့တရားဟောပါတယ် ဟုတ်ကလားအိမ်ငိုက်နေတာမှန်ပါဗျာအိမ်ငိုက်နေပါဗျာအဲ့ဒီလိုအိမ်ငိုက်နေရင်တဲ့အချင်းငိုက်မြမှုတင်ညာကိုနှလုံးမသွင်းမနေပါဒါကိုဘုန်းကြီးတို့ဒီတော့မှတင်ညာပြောင်းပြီးဆိုတော့မမှတ်နဲ့လို့ပြောတာဒါကိုမမှတ်နဲ့အချင်းငိုက်ပြီးတဲ့စိတ်မမှတ်တရင် तू ကပိုးအိတ်ချင်တဲ့စိတ်ဖြစ်တယ်အဲ့ဒါလေးပြောခြင်းနော်မှတ်တရင်ခုနလိုမှတ်လို့ရတယ်နော်မမှတ်ရဘူးပြောတာမဟုတ်ဒီကလေးတွေခုနလိုမှတ်ကြည့်လိုက် ဒီအိတ်ချင်ခံပြီးတဲ့စိတ်ကိုမှတ်ခြင်းဘာလို့မလဲသူ့ကိုသိအောင်ရင်လောက်ရတယ်သိပြီးမှမှမသိဘဲနဲ့မှမှတယ်မသိဘဲနဲ့မှပုံအိပ်ပြောသွားတတ်တယ်ခုနလိုလေးပြန်ပြောမယ်အိတ်ချင်ခံပြီးတဲ့စိတ်ကဘယ်ချိန်ဖြစ်လဲဌိနမေတ္တာစိတ်ကဘယ်ချိန်ဖြစ်လဲမေးရင်အိတ်မပြောခင်လေးမှဖြစ်တယ်အိယာနိုးစားချိန်လေးမှဖြစ်တယ်အဲ့ဒါလေးကိုသိပြီးမှတင်းတင်းတာမန်မလို့မရဘူးเนาะတစ်သက်လုံးကအိတ်လာတဲ့ပုံကိုယ်တွေဘုန်းကြီးတို့တွေလည်းဒီတိုင်းပဲ အိတ်ချိန်တာကိုဒီတိုင်းတာမမှတ်လို့ကတော့ကိုယ့်ကိုချော့သိတာတွေတော့မြန်သေးအိပ်ပျော်သွားတာတင်းတင်းရင်းရင်းမှားတယ်ချိနာမိတာမှတွေကလွယ်လွယ်ကူတော့မရဘူးခတ်တင်းတင်းကိုမှဝီရိယကိုအစစ်စစ်အစစ်စစ်တိုးတိုးတိုးတိုးတိုးတိုးတိုးတိုးမှားဒီမှာမြတ်စွာဘုရားပြက်ကမှာ၃မျိုးဆိုမနေ့ကကိုရှင်ရှင်မေးလွယ်တာပြောပြပါသေးတယ်ဒီပြက်ကမှာ၃မျိုးနဲ့ကိုတင်းတင်းရင်းကိုမရရအောင်ကိုမှားအဲ့လိုမျိုးပေါ့တဖြည်းဖြည်းနဲ့ဝီရိယတွေတိုးတိုးတိုးတိုးတိုးမှတ်တာကိုပြက်ကမှာဝီရိယ၃မျိုးပေါ့နော် အဲ့ဒါမျိုးလေးနဲ့မှတ်ထားနော်မနေ့ကကိုရှင်မေးလို့ဒါဒီသတိပဋ္ဌာန်တုတ်ထရာတွေမှာဓာတ်ရဖွင့်ထားပါအာရဘအာရဘအာရမ္ဘဓာတု အာရမဓာတ်နဲ့စအထုတ်တာဒီဌိနဗေဒလေးသိပြီးစတင်အထုတ်တယ်ပြီးတော့ဒီဌိနဗေဒငါမလွတ်လွတ်အောင်ကိုအထုတ်မယ်နောက်တော့ဝိရိယတိုးလိုက်တာဒါနေခမဓာတု နေခမဓာတ်လို့ပရကမဓာတ်ဆိုတော့ဒီဟာတွေကို ပြင်းပြင်းထန်ထန်ကိုပေါ့လေပို့ပြီးပြင်းပြင်းထန်ထန်တင်းတင်းရင်းရင်းကိုဒါကိုမရရအောင်မလွတ်လွတ်အောင်လုပ်ပို့ပြီးပြင်းပြင်းထန်ထန်လွတ်တော်အောင်လုပ်တာပေါ့အဲ့ဒါမျိုးအဲ့ဒီနီနာမှတ်ပေါ့အဲ့ဒီနီနာမှတ်ကြည့်လို့မရဘူးဆိုလို့ရှိရင်တဲ့အဲ့ဒီအချင်းခံပြီးတဲ့မှတ်တင်ကြောင်နှလုံးမသွင်းမဲ့နေပါဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်ဝင်လေထွက်လေကိုတင်းတင်းရင်းမှတ်ဒါမို့ဘုရားကုံတော်မှတ်မယ်ဆိုဘုရားကုံတော်တင်းတင်းမှတ်ဝါယောဒမှတ်တဲ့ပုဂ္ဂိုလ်ဝါယောဒတင်းတင်းရင်းမှတ်အဲ့ဒီကတ်တော်မှတ် ဒီပေါ်မှာကတ်သွားလို့ရှိရင်တော့ခုနကဝင်လေထွက်လေကတ်သွားလို့ရင်တော့ဌိနာမိတာနိုင်သွားတော့ဒါကြောင့်မို့အတင်ညာပြောင်းပြီးအိတ်ချင်ငိုင်းမီးနေတဲ့အမတ်တင်ညာကိုနှလုံးမသွင်းနဲ့ဒါကိုပြောတာနော်တင်ညာပြောင်းပြီးဆိုတာဒါပိုင်းတိုင်းမှာဆရာတို့ရေးခဲ့တဲ့ဆောင်းပုဒ်လေးတင်ညာပြောင်းပြီးအမတ်တင်ညာအိတ်ချင်ငိုင်းမီးနေတဲ့တင်ညာမမှတ်တော့နဲ့ဒီတင်ညာကိုမမှတ်ဖဲနေလိုက်ပြောင်းလိုက်တခြားကမ္မထာ မြောက်မှတ်လိုက်ဒါလိုလည်းပြောလို့ရတယ်နော် ကိုအာတန်နဲ့ကမ္မထာကိုတင်းတင်းရင်းမှတ်လည်းရတယ်ဘုရားကုံတော်ပွားမယ်မေတ္တာပွားမယ်ဒီခါတလေနောက်တနည်းအသင်ညာပြောင်းပြီးတဲ့အခါမရဏတတိဆင်ញင်စီပြောင်းလို့ရတယ်ဘုန်းကြီးတို့ဒီတရားမထိုင်ကစရုတာတဲ့ကမ္မကမ္မထာမှာပါတယ်ဝိသုရိမတ်တို့ဘာလို့ကဘလောက်ညညွန်သွားလဲဝိသုရိမတ်မှာကျတော့ဒီအချိန်ခံပြီးတဲ့စိတ်ကိုပျောက်သွားဘာလို့မလဲသေခြင်းတရားကိုဆင်ញင်ပေးရင်လည်းရတယ် ဘလောက်တွေဆင်ញင်ရမလဲစိတ်ပြင်းလောက်နဲ့ပြန့်လွင့်တဲ့ကလည်းဆင်ញင်လို့ရတယ်အချင်းကမိတဲ့စိတ်ဒီကလည်းဆင်ញင်လို့ရတယ်သူကသိချင်းတရားကိုဆင်ញင်ဆင်ញင်ပြီးတဲ့အခါအိုးငါဒီလိုအချင်းကမိတဲ့အကုသိုလ်စိတ်တွေနဲ့သိသွားရင်မကောင်းတဲ့ဘုံကရောက်နေတာပဲသူကဒီသိချင်းတရားတွေမကောင်းဒီလိုသိပြီးတဲ့နောက်ပိုင်းမှာဒီလိုမကောင်းတဲ့စိတ်တွေနဲ့သိမကောင်းတဲ့ဘုံကရောက်နိုင်ပါလားထီအောင်ဆင်ញင်ပေးရမယ် အော်အဲ့ဒီခါကျတော့ဒီဒီအချင်းနဲ့နိုင်ပြီးတဲ့စိတ်ကလန့်သွားပြီးကြောက်သွားပြီးဟာငါနိုင်နေလို့မဖြစ်ဘူးတင်းတင်းရင်ဖြစ်လုံးဝဖြစ်မှာဒီစိတ်လေးနဲ့တည်သွားရင်တော့ငါမကောင်းတဲ့ပုံပေါ်ရောက်နိုင်တယ်ဒီအတွေးဝင်လာပြီးတော့တင်းတင်းရင်လုံးနိုင်တယ်ဒါကိုလည်းတင်ညာပြောင်းပေးတယ်လို့ခေါ်ပါတယ်မရဏသတိတင်ညာပြောင်းမှမယ်ကြိုက်တဲ့ဟာမှတ်လို့ရပါတယ်နော်တင်ညာပြောင်းပေးစာကြံတွေးနော်အဲ့မှာမြတ်စွာဘုရားဗာမိတယ် မောက်ကလန်နဲ့အဲ့ဒီလိုအိတ်ချိန်တိုင်းပြီးတဲ့စိတ်ဖြစ်လာရင်ဒီအိတ်ချိန်တိုင်းပြီးတဲ့မှတ်တင်ညာကိုနှလုံးမသွင်းမနေလိုက်ပါအဲ့လိုနှလုံးမသွင်းမနေလိုက်လို့အိတ်ချိန်တိုင်းတဲ့စိတ်ပြောက်သွားရင်တော့ငကိုကပ္ပထမပြန်သွားဘူးအဲ့ဒီလိုရှုမှတ်လို့အိတ်ချိန်တိုင်းပြီးတဲ့စိတ်ကမပြောက်ဘူးဆိုရင်စာကြံတွေးကိုနာကူတဲ့သင်ယူတဲ့တရားတွေပြန်ဆင်ញံနှလုံးသွင်းရအောင်နော် ကိုနာဘူးတဲ့တရားလေးတွေပေါ့တချို့တရားလေးကနည်းနည်းနည်းနည်းရှိတာပေါ့ဟိုတနည်းအားဆိုဘုန်းကြီးတို့ဆူဆယ်မျိုးအကြောင်းပြောကြတယ်ပေါ့။ညာဆိုပြီးအတန်ကဆူဆိုတာဒါကိုလူတိုင်းသိတယ်။ကျန်တာတွေမသိဘူးပေါ့နော်။မိတ်ဆွေတငယ်ချင်းပေါင်းတရားလဲဆူဆိုတာဒါမျိုးလေးတွေ။ဟောမိတ်ဆွေတငယ်ချင်းပေါင်းသိလာရင်ကိုယ်မှအလောက်ကတရားလုပ်တွေပါပြီးပြတ်သွားတာဒါဆူတစ်မျိုးပဲ။နော်။ဘုန်းကြီးတွေလည်းဒီတိုင်းပဲ။ဘုန်းကြီးတငယ်ချင်းမိတ်ဆွေတွေလာရင်ကိုယ်အလောက်ကပြတ်တော့တာဒါမျိုးတွေ ဆူညောင်းလို့ဒါမျိုးအများကြီးပါဘူးဒါမျိုးမှတ်ထားအဲ့တော့မိမိအိတ်ချင်ခံပြီးတဲ့စိတ်နဲ့ပတ်သက်ပြီးတော့စိတ်တွေခုနတင်ညာပြောင်းပေးလို့မပြောက်ဘူးဆိုရင်ဘာလို့မလဲကိုသင်ဘူးနာယူဘူးတဲ့တရားလေးတွေကိုပြန်ဆင်ញနှလုံးသွင်းပါအဲ့လိုဆင်ញနှလုံးသွင်းတွေးတာပါပဲတွေးနေလည်းပဲဌိနမိတ်စိတ်နဲ့ဝိတက်ဆိုတာဆန့်ကျင်မဲ့အတွေးဝင်နေဘုန်းကြီးတို့ညပြန်ကြည့်လိုက်လေ ဒီချိနာမိတာမဝင်ဘူးညအိမ်မပြောတဲ့ညတွေပြန်ကြည့်တွေးနေတာဟာတကူတကူတကူတကူမအဆုံးမတတ်နိုင်အောင်တွေးတွေးတော့အိတ်ချင်တဲ့စိတ်ကမရှိဘူးဗျာဒါအောင်နဲ့အတူတူပဲဒါတော့ခွန်ကြီးတို့စာကြံတွေးဆိုနာထားတဲ့တရားသိထားတဲ့တရားတွေပြန်ဆင်ញင်တယ်လို့ဟိုကတော့တွေးခြင်းကတွေးတာဆိုတွေးပေါင်းတောင်းချောက်တော့ကောင်းတာတဲ့ကုသိုလ်တွေးတယ်အကုသိုလ်တွေးရများတယ်ဒါတော့ကုသိုလ်တွေးကို တွေးခိုင်းတယ်ဒီလိုမှတ်ထားမယ်နော်အဲ့ရနေစာကြံတွေးပေါ့ ယူရင်းနာဆွေရတကယ်လို့ရထားတဲ့ဘုရားစာတရားစာသင်ယူထားတဲ့နာဘူးထားတဲ့ဘုရားတရားတွေကိုဆင်ញံနှလုံးသွင်းလို့ဒီဌိနာမိတာစိတ်အိတ်ချက်ငံမိတဲ့စိတ်ကမပြောက်ဘူးဆိုရင်တဲ့နောက်တစ်ခုကဘာလို့ရမလဲကိုသင်ယူတဲ့နာယူတဲ့တရားတွေကိုခုနအကျေအားဖြင့်ရွတ်ဆိုပါရွတ်ဆိုခိုင်းတာပါပဲရွတ်ရေးဆိုကိုရထားတဲ့ပရိတ်တို့ပဋ္ဌာန်းတို့ ကိုယ်အတန်ကိုနားအကြောင်းယူရတယ်နော်ကိုယ်တူတဲ့နှစ်ယောက်တည်းအထုတ်တာမျိုးကုလိုကာလမျိုးじゃကောင်းပါလေကိုယ်အတန်ကိုကြောင်းအချင်းနဲ့စိတ်ပြောင်းအောင်ယူရကိုယ်အတန်ကိုဒီပီပီတာတော့တမာရီလည်းရတယ်အတန်ကြဓာတ်ရကြားတော့ဘုန်းကြီးတို့ဒီခါတလေဘာပြောလဲဆိုတမာရီအာမကောင်းလို့နာကျင်ကြိုက်ခဲမှုလို့ဖြစ်တာလို့တမာရီမရတဲ့ပုံကောင်များကြရင်တရားကိုစူးစိုက်ဆိုင်တာပါဒီလိုတိုက်တွန်းရတယ် ပြီးတော့ဈဉ္ညာကို အချိန်ကြီးလျှောက်ပါအဲ့လိုဈဉ္ညာလျှောက်တဲ့ကတည်းကခြေလောက်တွေကလှန့်လျှောက်နေတော့ထင်ရှားတယ်ဒီအတန်တွေကလည်းဆက်တိုက်ဝင်နေတော့ထင်ရှားတယ်အဲ့ဒါကြောင့်မို့ကိုယ်အတန်ကိုကြားအောင်ရွတ်ဖတ်ပူဇော်ဖို့အရေးကြီးတယ်ပရိသုပရိပဋ္ဌသုပဋ္ဌနော်အဲ့ဒီမှာလည်းအတန်ကို သိပြီးအောင်ရွတ်ရတယ်နော်တခါတလေဘုန်းကြီးတို့ဘုရားဟုတ်တဲ့တခါတလေသတိထားမိမှာရွတ်တာရွတ်နေတာစိတ်ကဘေးရောက်နေရွတ်တာတော့မှန်းနေတာအတိမကပ်ဘူးဒါမျိုးတွေလည်းဖြစ်တတ်တယ်ဒါလေးကအတိကပ်ပြီးရွတ်စီခြင်းဒါမှထိနာမိတာပြောင်းအတိမကပ်ပဲနဲ့ရွတ်နေတော့ရွတ်ရင်းနဲ့အိပ်ပျော်သွားမှာပဲဟွန်းအဲ့မှာဘုရားကဘာဆက်မိန်လဲဆိုတင်ညာပြောင်းပြီးစာကြံတွေရွတ်ရေးရွတ်ရေးရတခုပေါ့နော်ဘုရားဟောတရားတွေကိုကိုယ်အတန်ကိုနားအကြောင်းရုပ်ပါဒီလိုမှတ်ထား အဲ့လိုဘုရားတရားတွေသင်ယူထားတဲ့တရားတွေရထားတဲ့ဘုရားစာတရားတွေကိုကိုယ်အတန်ကိုကြားအောင်ရွတ်ဖတ်ပူဇော်ပြီးမှလို့လေအချိန်ခံပြီးတဲ့စိတ်ကမပြောက်ဘူးနော်ညင်းတယ်လားလေအချိန်ခံပြီးတဲ့စိတ်ကမပြောက်လေဒါမျိုးတွေဖြစ်တယ်အဲ့ဒီကဘာလို့ရမလဲဆိုတော့ယူရင်နားဆွဲရနေရွယ်နှစ်ဘက်နေရွယ်နှစ်ဘက်ကိုနေရွယ်နှစ်ဘက်ကိုဒီလိုဆွဲပြီးကပ်ပြင်းပြင်းဆွဲပြီးအဲ့လောက်လည်းမကောက်ဒီမှာတော့ဆောင်းဘက်ကကျဉ်းကျဉ်းကြီးတယ်ပြီးတော့ခန္ဓာကိုယ်ဒီလိုကွတ်စားပြီးအောင်လက်ဒီခန္ ပုတ္တပိယအဲ့လိုပုတ္တခါကြမ်းကြမ်းပုတ္တပိယအချင်းခံပြီးတဲ့စိတ်ပြောင်းတော့ပုတ္တပိယအဲ့ဒီလိုပုတ္တပိယလည်းပဲတဲ့ဒီအချင်းခံပြီးတဲ့စိတ်ကပျောက်သွားနိုင်ပါတယ်တဲ့ဘုရားအဲ့ဒီလိုမင်းအဲ့လိုပုတ္တပိယလို့မှဒီအချင်းခံပြီးတဲ့စိတ်ကမပျောက်ဘူးဆိုရင်ဒီခါနောက်တနည်းပြောပါမျက်နာသိရန်နော်အဲ့ဒီအချင်းခန္ဓာကိုယ်ရဲ့နေရွက်တွေကိုဆွဲနေရွက်တွေကို နေရာနှစ်ဖက်လုံးကိုဆွဲခန္ဓာကိုယ်ယူပုတ်တန်အိတ်ရှင်တဲ့စိတ်ကမပြောင်းထိုင်မှနေရနဲ့မောက်ကလန်းနဲ့ဘာလို့မှလဲမျက်နာတစ်ထားပြီးမျက်နာတက်လိုက်နော်မျက်နာတစ်တုံးမို့မျက်နာကိုရည်နဲ့ပုတ်ပေါ့နော်မျက်စိကိုရည်နဲ့ပုတ်မျက်နာတက်ခိုင်းတော့မျက်နာတက်ပြီးတော့တဲ့ထားပြီးတော့အရမျက်နာတွေကိုကြည်ခိုင်းတာရမျက်နာတွေညအချိန်ကိုရမျက်နှက်ခတ်တာတွေနှက်ခတ်တွေကြည်မယ်ကြက်တာတွေကြဲတွေလာတွေကြည်မယ် ဒါလေးလျှောက်ကြည့်ကြည့်တဲ့အခါအိတ်ချင်တဲ့စိတ်ပျောက်သွားမယ်ပျောက်သွားရင်ဆက်မှတ်ပေါ့အဲ့လိုမျိုးမိတ်ဒါကိုမျက်နာသိရခေါ်တယ်မှတ်တာနော်ဟိုကားမောင်းတဲ့ခါလို့ဘာလို့လဲဒီတိုင်းပဲဒါတွေကဘုန်းကြီးတို့ဒီလောကအနေနဲ့လဲလုံလို့ရတယ်နော်ဓမ္မတာနော်ဒီမှာကားမောင်းရတဲ့အချိန်ကမိတဲ့စိတ်ဖြစ်လာရင်တချို့ကဟိုတချင်းကြဲကြဲပွက်မိနာတော့ဒါလည်းကောင်းတာပဲကိုအိတ်ချင်တဲ့စိတ်မြူးကြတဲ့တချင်းတွေပါလေဒါမျိုးတွေကောင်းတယ်နော် နောက်ခုနကိုသင်ယူပြီးတဲ့တရားတွေကိုပြန်ဆင်ញင်နှလုံးသွင်းမယ်။သုံးဖို့တရားတွေကိုကြဲကြဲဟိုလားဟိုပိယိတ်တို့ပဋ္ဌာန်းတို့ရှိရဖွင့်ကိုကကြဲကြဲလိုက်ဆိုမယ်။ဒီလိုလဲကောင်းမောင်းတဲ့ခါတွေတတိထားတယ်နော်။အဲ့ဒါမျိုးလည်းကောင်းတယ်။နောက်ခုနကဒီမှာဘုရားဟောပြီးပြောတဲ့နည်းအိတ်ချင်ကမြဲနဲ့မမောင်းပါနဲ့မမောင်းစေချင်ဘုန်းကြီးတို့ဒီအနောက်တိုင်းတွေကြတော့ကိုကားနဲ့ကိုသွားကြတော့အိတ်ချင်ကမြဲတဲ့စိတ်နဲ့မောင်းရင်အန္တရာယ်ဖြစ်တတ်တယ်ဒါလေးပြောချင်ပါ။ဘုန်းကြီးတို့လူမျိုးတွေကပဲဒီ ဒီထိနာမိတဲ့အိတ်ချိန်တိုင်းပြီးပြီးတော့သူကလည်းဒီယောဂဖြစ်တော့မောင်းရင်မောင်းရင်လည်းညင်သွားတယ်ကအိပ်ပျော်သွားတယ်ကအသက်ပါဆုံးရှုံးသွားတာမျိုးအဲ့ဒီလို ဖြစ်လာရင်ငနာကာဘေကလမ်းပေးရပြီခုနနေရွက်ကိုဆွခန္ဓာကိုပုတ်တတ်တာလို့မျက်နာတက်တာလို့ဒါမျိုးလောက်ပါအလင်းအလင်းရောင်နေကြည်တာလို့လောကမှာလည်းတုံးတဲ့တယ်နော်အဲ့ဒီလိုမျက်နာမျက်စိမျက်နာကိုမျက်နာကိုရေမျက်နာတက် အရမျက်နှာရှောက်ကြည့်ကြေတာနှက်ခတွေကြည်ကြည်ပြီးတော့အိမ်ငိုင်အိတ်ချင်းငိုင်မျိုးပြောက်သွားရင်ဆက်ထိုင်ပေါ့ကိုတရားကိုတကယ်လို့အဲ့ဒီလုံးလုံးမှမရဘူးဆိုရင်မျက်နှာသေးပြီးအရမျက်နှာတွေကြည်တဲ့ကြေတာနှက်ခတွေကြည်ကြည်ပြီးမှတ်ပေမဲ့လို့လေပြန်တရားထိုင်ပေမဲ့လို့အိတ်ချင်းငိုင်ပြီးတဲ့စိတ်ကမပြောက်ဘူးဆိုရင်အလင်းရောင်ကိုဆင်ញနှလုံးသွင်းမှာ အလင်းရောင်ကိုကြည်ပေးအောင်ဆူရှာတဲ့လင်းရောင်မျိုးမီးလင်းရောင်မျိုးနော် အလင်းရောင်ကိုဆင်ញံနှလုံးကြည့်ပေးရမယ်ဆင်ញံအလင်းကြံဆိုတော့အလင်းရောင်ကိုဆင်ញံနှလုံးသွင်းပေးဆိုပြီးတော့စာတန်းရေးထားတော့တကယ်တမ်းကျတော့ဒီမီးလင်းရောင်ကိုကြည့်ခိုင်းတာအဲ့ဒီခါကျတော့အဲ့ဒီမှာဆက်ပြောသွားတဲ့စကားလေးကောင်းတယ်ဒါတော့ဘုန်းကြီးတို့ဒီတော်တဲ့တောင်းနဲ့ညပိုင်းတို့တော်တဲ့တောင်းနဲ့ကြောက်တဲ့ခါမျိုးပေါ့မသုဒ္ဓနဲ့သွားအထုတ်တယ်တော်တဲ့တောင်းနဲ့မှအထုတ်တယ်ညပိုင်းအဲ့ဒီခါလာမျိုးဆိုရင်ဒီတိုင်းပြောပါလေဘာလဲဆိုကြောက်လာရင်နေ့လို့သဘောထားလိုက်ပါ နေ့ကကြည်ထားတာဟုတ်တာဟိုနေ့လိုသဘောထားရင်လည်းကြောက်စိတ်ကပျောက်သွားတယ်အစ်ချင်တဲ့စိတ်ကလည်းပျောက်တယ်ကြောက်စိတ်ပျောက်တော့လည်းဒီတိုင်းပဲတော်တဲ့တောင်နဲ့လည်းနေ့လိုသဘောထားလိုက်ပါအဲ့လိုပြောဒါဒီမှာဘုရားအဲ့ဒါမိတ်ထားညကိုပါလေနေ့လိုသဘောထားလိုက်နော်နေ့ခါကျညလိုသဘောထားလိုက်ပါအဲ့လိုပေါ့နေ့ခါမှကျတော့ညလိုသဘောထားတိတ်လင်းနေတဲ့ခါကျလည်းညလိုသဘောထားပြီးရှုမှတ် တိတ်လင်းတဲ့ခါကျရှုမှတ်လို့မကောင်းအဲ့လိုညလိုသဘောထားမှတ်ဟုတ်လားတိတ်မိုက်မောင်တဲ့ခါကျလေကြောက်စိတ်တွေဝင်လာလို့ခုနအိတ်ချင်းခံပြီးတဲ့စိတ်တွေအော်နေလိုပဲလင်းလင်းနေတာပဲလင်းအောင်နေရှိနေတာပဲစာပြလင်းအောင်တွေကိုကြည့်ပြီးတော့နေလိုသဘောထားမှတ်လိုက်နိုင်နိုင်နေပါလေထိနာမိတာတွေပျောက်သွားလိမ့်မယ်ထိနာမိတွေပျောက်သွားပြီဆိုရင်တော့ဘာလို့ခိုင်းလဲဆိုမြတ်စွာဘုရားကတကူရှုမှတ်နေကြဝိပဿနာဆက်ရှုပေါ့အဲ့ဒီလိုနဲ့ဆက်ရှုမှတ်ရင်လည်း လင်းရောင်ကိုဆင်ញင်နှလုံးသွင်းလိုက်လို့ဘုန်းကြီးတို့ဌိနမိတာပျောက်သွားမယ်ဆိုရင်ငါဆက်မှာပေါ့မပျောက်သေးဘူးဆိုမြတ်စွာဘုရားနောက်တနည်းညွန်များတယ်အဲ့လိုလင်းရောင်ဆင်ញင်နှလုံးသွင်းပြီးတော့ထိုင်တယ်အိတ်ချင်နာမိတဲ့စိတ်ကဖြစ်သေးတယ်ဆိုရင်တော့ထိုင်မှတ်မနေတော့နဲ့မျက်နာသေးရအလင်းကြံစဉ္ညာလျှောက်လိုက်ပါတဲ့ ဈဉ္ညာလျှောက်ပြီးတော့မှတ်လိုက်ခြင်းသာဈဉ္ညာလျှောက်တဲ့နည်းလေးကိုဒီမှာထည့်ပြောသွားပြီဗျလျှောက်တဲ့အခါကျတော့ဈဉ္ညာလျှောက်တဲ့ခြေတော်မှာစိတ်ကစိတ်ကိုအပြင်မထွက်စေအောင်ထွက်နေလည်းဘာမှမထူးအပြင်မထွက်တော့စိတ်နဲ့ဈဉ္ညာလျှောက်ရမယ်နံပါတ်1အပြင်မစိတ်ကိုပြင်မထွက်စေနဲ့နော်ပြီးတော့ခါကျတော့အတွင်းမှာတည်တဲ့စိတ်ပြင်မထွက်တော့စိတ် အိန္ဒိတွေစိတ်ကဒီအိန္ဒိတွေအတွင်းမှာပေါ့လေတည်ငြိမ်တဲ့တီးနေတဲ့အိန္ဒိတွေတို့ဖြင့်တည်ငြိမ်တဲ့အိန္ဒိတွေဖြင့်စဉ္ညာလျှောက်စိတ်ကိုလည်းပြင်မထွက်တဲ့နဲ့တည်တည်ငြိမ်ငြိမ်စဉ္ညာလျှောက်နော်အကြည့်ကလည်းထိမ့်သိမ့်ပြီးလျှောက်ရမယ်ဟိုကြည့်ဒီကြည့်အိန္ဒိကိုတည်တည်ငြိမ်ငြိမ်ထားပြီးလျှောက်ဟိုကြည့်ဒီကြည့်ဟိုနားထောင်ဒီနားထောင်ဒါမျိုးလုပ်လို့မရဟိုနတ်ဒီနတ်ဟိုပန်းဝင်လေးတွေတွေ့သွားနန်းရှုကြည့်တာတော့ဒါမျိုးမလုပ်အောင် ငြိမ်ငြိမ်သက်သက်ပြီးငြိမ်တဲ့ဣရိယာနဲ့ရှောက်ရမယ်ဒါကိုပြောတာဒီချက်လေးမှတ်တာနော်ဈဉ္ညာရှောက်တွေကဘာလို့အောင်လဲစိတ်မထွက်စေနဲ့ဣရိယာငြိမ်ငြိမ်သက်သက်နဲ့ရှောက်ဣရိယာနောက်ကိုမလိုက်နဲ့ပြောတာဈဉ္ညာရှောက်ဈဉ္ညာရှောက်တဲ့ဒီ6ပါးမှာစိတ်ကထားဟိုအမြင်မြင်တဲ့မြင်စရာတွေ့နေကိုဖတ်ကလေးကြည်လိုက်တာမျိုးအကွက်ကြည်ပြီးသားဖြစ်တာမျိုးအတန်ကြားရင်နားထောင်လိုက်တာမျိုးအနံ့ရရင်နမ်းရှုလိုက်တာမျိုးစားစရာတွေ့ရင်ကောက်စားလိုက်တာမျိုးဒါမျိုးလုပ်လို့မရဘူး နော်သုံးစရာကြီးကောက်သုံးလိုက်တာမျိုး၊ကင်စရာကြီးကောက်ကင်လိုက်တာဒါလေးကလှလိုက်တာဆိုဟိုကင်ကြီးဒီကင်ဒါမျိုးတွေပေါ့ဒီအိမ်တွေကိုတတ်နိုင်မြတ်အတွေးနောက်လည်းမလိုက်ရအတွေးနောက်လည်းမျောမလဲဒီအိမ်တွေအားလုံးတည်ငြိမ်စွာထပြီးတော့ဈဉ္ညာလျှောက်ပါဒါလေးမှတ်တော့အဲ့တော့ဈဉ္ညာလျှောက်တဲ့ခါကျတော့ဒီခြေတော်ကိုကတ်လျှောက်တယ်နော်ဒါလေးလည်းခဏခဏပြောပါတယ်ခုလည်းထပ်ပြောအောင်ခါကလည်းမမတ်ထားခေါင်းကလည်းမမတ်ထား ချို့ကြတော့ဒီခေါင်းကြီးကိုဒီလိုတိုင်းငုံတာအဲ့ဒါကြားလာရင်ဒီခုတ်ကြောတွေနာတယ်နော်အဲ့ဒါမျိုးမမှတ်စေချင်ဘူးအဲ့တော့ဘယ်လိုလုပ်စေချင်လဲဆိုခေါင်းကလည်းမမတာခေါင်းကိုယ်ကလည်းမမထားပြီးတော့လက်ကတော့ရှေ့ပြင်နောက်ပြီးဒီလိုပတ်ရမှာမဟုတ်ဘူးနော်တချို့ကဒီလိုပတ်ရှောင်းတာအောက်ကိုချပြီးပိုက်ထိုင်ဒီလက်ကြီးကတင်းတင်းကြီးစိတ်ကရောက်နေတာဈဉ္ညာရှောင်းရင်ဘုန်းကြီးတော့ခြေတော့မှာပဲစိတ်ကရောက်စေတယ်ခြေတော့ဆိုတော့ဒီခြေတော့တစ်ခုလုံးကြီးကိုမကြည့်ရဘူး တချို့ရခြေတော်တစ်ခုလုံးကြီးကြည့်တဲ့အခါရာကိုယ်ရတဲ့စန့်နဲ့အဲ့ဒီဟာတွေဖြစ်ကုန်အဓိကကတော့ဘုန်းကြီးတို့ခြေတော်ဒူကောင်းရအောက်ပိုင်းပေါ့ခြေချင်းဝနာတဝိုက်မှာအဲ့ဒီနာလေးကိုအတိကပြီးကြည့်စေခြင်းနဲ့မျက်စိကတော့ခြေတုံးကတော့စာပေတွေမှာ4000ကများပေါ့အခုခေတ်လိုပေးတောင်းတာမဟုတ်4000ဆို6ပေလောက်ပေါ့ဗျာမျက်စိက6ပေလောက်မှန်ပြီးတော့ကြည့်ပေါ့အဝေးမှာအန္တရာယ်ရှိတာတို့ဘာလို့ကြည့်ကောင်းပါ အဲတော့ဈဉ္ညာလျှောက်တဲ့ကမြေညီတဲ့နေရာမျိုးကိုလျှောက်ပါမြေအနေညက်မညီအနေညက်မညီလည်းပဲဒါတွေဂယုဆိုင်နေရတယ်တမာတိမဖြစ်ဘူးအဲတော့ဈဉ္ညာလျှောက်တဲ့ကအနန္တလေကောင်းလေတန်ရတဲ့နေရာမျိုးလျှောက်လေကောင်းလေတန်မရရင်လည်းလျှောက်ရအကုသိုလ်တွေဖြစ်တတ်ဒါကြောင့်လေကောင်းလေတန်ရမယ်ပြီးတော့ကကြမြေညီရမယ်ပြီးတော့ဆူညောက်ဆိုင်တဲ့အန္တရာယ်ကင်းရမယ်ဒီ ဆိုရတဲ့တိရိစ္ဆာန်တွေမူရီတို့ပါလို့အန္တရာယ်ကင်းတဲ့နေရာမျိုးပြင်ဆင်ပြီးရှောက်ပေါ့ဒါဆိုရင်တော့ပုတ်ကောင်းရှောက်တဲ့ကခုနလက်ကရှေ့ဖြစ်ဖြစ်နောက်ဖြစ်တက်တောင့်တက်တောင့်အောက်ချပြီးပိုက်ထားပါအပေါ်မပိုက်ပါနဲ့ရှေ့မျက်စိရပဲကြာမယ်ရှေ့ကို၄တောင်6ပေကန်းလောက်ပဲမျက်လွာလေးချတောင်ဒီလိုကြီးကောင်းညီငုံကြည့်စရာမလိုဘုန်းကြီးတို့ငငယ်တုန်းကဆရာသမားတို့ကကြောင့်ဘယ်လိုသင်လဲဆိုချီမျက်စိ အချင်းအချင်းမြဲချီမပေါ့ချီမလေးကခြေသေးလေးကိုကြည့်ပြီးရှောက်ခိုင်းတယ်ကြာတော့မခံနိုင်ဘူးခေါင်းကိုညောင်းလာတော့ကိုကြီးညောင်းလာအဲ့ဒီမျိုးမလိုဘူးနော်အဓိကခြေတော့ကအတိလေးကရှောင်းရောဘုန်းကြီးတို့ဈဉ္ညာလျှောက်ဣရိယာပဒပါပါကိုတို့ကလည်းပြောခဲ့ပါတယ်သွားရယ်ဆိုသွားခြင်းနဲ့စိတ်ကရင်ဖြစ်တယ်သွားခြင်းနဲ့စိတ်လေးကိုလည်းသိရမယ်ပြီးတော့သွားခြင်းနဲ့စိတ်ကြောင့်သွားတာတွေပေါ်လှမ်းတာပေါ့သွားခြင်းနဲ့စိတ်ကြောင့်ခြေတော့ကိုဒီလိုတွန်းလိုက်တာ နော်အဲ့ဒါဝါယောဓာတ်ပဲသွားခြင်းနဲ့စိတ်ကြောင့်မို့စိတ္တဝါယောဓာတ်ကနေတွန်းပြီးတာခြေတော်ကြီးတကယ်လို့ဘုန်းကြီးတို့လေဖြတ်သွားပြီဆိုရင်သွားခြင်းနဲ့စိတ်ဘလောက်ရှိရှိခြေတော်ကြီးအရှိမရွေ့တော့ဒါကိုကြည့်ခိုင်းတယ်ဘုရားလှမ်းခြင်းနဲ့စိတ်ရင်ဖြစ်တယ်လှမ်းခြင်းနဲ့စိတ်ကြောင့်မို့ဒီစိတ္တဝါယောဓာတ်ကြီးခြေတော်ကြီးဒီလိုတွန်းဖြစ်တွန်းပေးလိုက်ဒါဓာတ်တို့မြည်ပြီးဘယ်တော့မှအတူတခုလည်းမဖြစ်ဘူးတွန်းတဲ့သဘောတခုလည်းဖြစ်တော့မို့ဉာဏ်နဲ့ဓာတ်တွေနဲ့တွဲဖြစ်နေ အဲ့တော့တွန်းကန်တဲ့သဘောတော့အနည်းဆုံးသိအောင်မှပေါ့တွန်းကန်တဲ့တူပူပြီးတွန်းကန်မယ်အေးပြီးတွန်းကန်မယ်လေးပြီးတွန်းကန်မယ်စာရီတော့တစ်ခုခုသိတတ်ပါတမာရီအောက်ကောင်းမှအများကြီးသိပါအနည်းဆုံးတော့တွန်းကန်တဲ့သဘောသိအောင်လုပ်ပါအောက်နင်းချလာရင် များသောအားဖြင့်တက်ကြီးတဲ့ပုံကိုဆိုဘုန်းကြီးတို့အကြံဉာဏ်ပေးတတ်တာတော့အောက်နင်းချတဲ့ချိန်လေးတွန်းကန်တဲ့သဘောလည်းသိမထင်ရှားဘူးပေါ့တချို့ညအောက်နင်းလိုက်တခါမာတဲ့သဘောလေးပေါ့ အားတဲ့သဘောလေးပေါ်ပြီးပြောင်းပေါ်ပြီးပြောင်းကိုကတော့တွန်းကန်တဲ့သဘောလေးပေါ်ပြီးပြောင်းလန့်ညင်တဲ့စိတ်လေးရဲ့တွန်းကန်တဲ့သဘောလေးရပေါ်ပြီးပြောင်းပေါ်ပြီးပြောင်းဒါလေးတွေမြင်အောင်ကြည့်ရအဲ့လိုစဉ္ညာထိရောက်တော့လေဟိုချက်ချင်းစဉ္ညာထိရောက်တော့ရပ်ပေါ်လို့ရှေ့သွားစရာမရှိတဲ့ကရပ်တဲ့ခါကျတကူလုံးကြည့်ရတယ်ရက်တယ်ရက်တယ်ရက်ချင်တဲ့စိတ်လေးဖမ်းမိလဲရက်ချင်တဲ့ရက်ချင်တဲ့ရက်တယ်ရက်တယ်ရက်တယ်ရက်တယ်မှတကခြေတော့ကနေကောင်းကောင်းကနေခြေတော့ တကူလုံးကြီးကြည့်ရတောင်းတောင်းရင်ဟုတ်လားတွန်းထိုးပြီးလေတွန်းထိုးရတယ်လို့ဒီလိုကြီးထောင်းတော်မမိုက်တွန်းထိုးရထားလဲတွေ့လိုက်မယ်ပြီးတော့မာရသလားလေးရသလားဒီတင်းရသလားတောင်းရသလားဒါတွေလည်းတွေ့လိုက်အမတ်ထားဖို့ရကဈေးမရတဲ့ခါတို့လှဲ့တဲ့ခါတို့じゃတကူလုံးကြည့်ရမယ်ပြီးတော့မှဒီလိုမမရထားမယ်ရတယ်ရတယ်ပြီးတော့လှဲ့ကျင်တဲ့စိတ်လေးပေါ်လာလှဲ့တယ်လှဲ့တယ်လှဲ့တယ်ဒီတစ်ချက်မှမှတစ်ချက်လှဲ့ရ အဲ့ဒီလိုလှဲ့တဲ့အခါကျတကူလုံးကြည့်မယ်ဒီလိုလှဲ့တဲ့အခါကျတော့ဒီကတော့စိသဝါယောဒနဲ့ဒီလိုတွန့်ပေးတာတွန့်ပေးတဲ့အခါတစ်ချက်မှမဖြစ်လှဲ့တယ်တဲတယ်လှဲ့တယ်လှဲ့တယ်အဲ့လိုအဲ့လိုလှဲ့တယ်လှဲ့တယ်မှတ်တဲ့အခါကျတကူလုံးကြည့်မယ်ရက်တဲ့အခါမှတ်တဲ့အခါလည်းတကူလုံးကြည့်မယ်လမ်းတဲ့အခါတော့ပဲညာလိုက်ညာပဲခြေတော်ကတ်ထားမယ်ဘယ်ဘယ်ဘယ်လိုက်ဘယ်ဘယ်ခြေတော်ကတ်ထားမယ်ဒါလေးမှတ်ထားမယ်အဲ့ဒါလေးလည်းလောက်ကြည့်တော့တော်တော်လေးကောင်းတယ် ဘုန်းကြီးတို့ဒီထိုင်တာများလာရင်လည်းပဲနာကျင်ကြိုက်ခဲမှုတွေဖြစ်တယ်အခုလိုတရားထိုင်ကြတော့မယ်ဆိုစောစီရတဲ့ကိုဈဉ္ညာရှောင်မှတ်ထားတယ်နာယူတော့သုံးဖို့တနာယူတော့ကိုယ့်အိမ်ကို ရှုမှတ်နေကြတော့ဈဉ္ညာရှောင်မှတ်တယ်ခုနပြောတဲ့အတိုင်းလေးမှတ်မှတ်ကြည့်လိုက်နော်လက်ကိုခါကိုမမတာခေါင်းကိုမမတာလက်ကိုရှေ့ပိုက်တာနောက်ပိုက်တာတက်တောင့်တက်တာမျက်စိက6ပေလောက်ကြည့်ဒီလိုကြီးစိုက်ကြည့်ကြအောင်မျက်လာကို6ပေလောက်ချတာအောင် အဲ့ဒီကြည့်မြင်ရှိကြည့်လို့ရပါခုနဘုရားညွန်တာစိတ်ကိုပြင်မထွက်စေနဲ့ဒီခြေတော့မှပဲကတ်တာဈဉ္ညာလျှောက်ရင်ခြေတော့ကတ်တာညာဘက်လန့်ညာဘက်ခြေတော့ဘယ်ဘက်လန့်ဘယ်ဘက်ခြေတော့မှကတ်တာပြီးတော့အိန္ဒိတွေကိုထိန်းရမယ်မြင်သမျှကြားသမျှအိန္ဒိတော့ရှောက်မလိုက်ရဒါကိုပြောတယ်ဒီနှစ်ချက်မှတ်ထားနော်ဈဉ္ညာလျှောက်တဲ့ကစိတ်ကိုပြင်မထွက်အောင်တတ်နိုင်မြတ်ကြိုးစားဘယ်ကိုကတ်မလဲခြေတော့ကတ်တာ အိန္ဒိယမြင်သမျှကြားသမျှဟာတွေကိုမလိုက်နဲ့ဒီမှာဖះအဲ့ဒါလေးညွန်တာတော်တော်ကောင်းတယ်ဒါလေးကိုဘုန်းကြီးပြောခြင်းနော်ဈဉ္ညာချောတွေကပြန်ပြောပါမယ်စိတ်ကို အပြစ်မထွက်စေနဲ့အပြစ်မထွက်မှလည်းခြေောက်ကတ်ထားမယ်မတ်တရရင်တကူလုံးကြည့်မယ်လှဲ့တာလို့ရထားကြတကူလုံးကြည့်ခြေောက်ကနေကောင်းကောင်းနဲ့ခြေောက်ဒါမျိုးလေးပေါ့ပြီးတော့ပြန်ရမယ်ပြီးတော့လှမ်းမယ်လှမ်းတဲ့အခါမှာလှမ်းကျင်တဲ့စိတ်လေးလှမ်းကျင်တဲ့စိတ်လေးကိုလည်းသိအောင်မှတယ်နော် ဘယ်ဟာအဲ့တိုင်းဟောတာအဲ့ဒါလွန့်ကျင်တဲ့စိတ်တို့လွန့်တဲ့ဝါယောဓာတ်တွေသိလို့အကြောင်းကျိုးမြင်လာတယ်။ဩလွန့်ကျင်တဲ့စိတ်ကြောင့်မို့ဒီလွန့်တဲ့ယုတ်တွန်းတဲ့ယုတ်ကြီးဖြစ်လာပါလား။လွန့်ကျင်တဲ့စိတ်ကအကြောင်းတွန်းတဲ့ယုတ်ကြီးအကျိုးဒါကိုနောက်ကစိတ်ကပြန်သိတယ်။နော်ဒါလေးပေါ်ပြီးပြောက်သွားတယ်သိတယ်တွန်းလာတယ်သိတယ်လွန့်ကျင်တဲ့စိတ်လေးရဲ့တွန်းကန်တဲ့သဘောလေးပေါ်ပြီးပြောက်လာနောက်ကစိတ်ကပြန်သိလိုက်တယ်။ပြီးတော့ရှေ့ကလှမ်းကျင်တဲ့စိတ်လေးရဲ့တွန်းသွားတဲ့ယုတ်လေးက အကြောင်းနောက်ကသိတဲ့စိတ်ကအာရုပ်တဏ္ဍာနေအဲ့လိုပဲအကြောင်းယုတ်အကြောင်းယုတ်အကြောင်းယုတ်အနည်းဆုံးအကြောင်းယုတ်အဲ့လောက်သိအောင်ရှုနိုင်တယ်ဒါဒီဒီတိရိပဏသုတ်ထဂရမှာပဲပြောသွားတယ်ဘုန်းကြီးတို့ဒီအာနာပါနသတိအဆုံးနာလေးမှာအဲ့ဒါကိုပြောသွားတယ်အဲ့လိုအကြောင်းကျိုးမြောင်လဲရှုနိုင်တယ်ဆိုတာမျိုးနော်ကြောင်းကျိုးတော့ပြိဿဘုပ္ပကြောင်းကျိုးလဲရှုနိုင်တယ်အဲ့ဒီလိုကြောင်းကျိုးလဲရှုနိုင်တယ်ဒါတော့ကိုယ်ညာအဆင့်နဲ့ကြည့်ပြီးတော့ရှုကြည့်ပေါ့ဗျာဒါလေးမှတ်ထားနော် ပြန်ပြောပါမယ်ဒါလေးတွေရေးကြည့်ပါလေဈဉ္ညာနာတခါလေးလျှောက်တာလျှောက်နေရတော့ဘလို့လျှောက်အောင်လဲဆိုမသိဘူးဈဉ္ညာလျှောက်တွေကစိတ်ကို အပြင်မထွက်ပါစေနဲ့အပြင်ထွက်အောင်မလုပ်မလို့ခြေတော်ကိုကတ်ထားပါခြေတော်တစ်ချောင်းလုံးကြကတ်မှာမဟုတ်နော်ပေါင်ကနေအောက်ကခြေတော်ဒီအောင်ကတ်နေဘယ်နာကတ်မှာသိဟုတ်လားခြေတော်ကိုယ်တာရောဆန့်တာရောတကြောကိုယ်တယ်ဆန့်နေအကုန်လုံးရုပ်ကုန်တာအဲ့လိုမျိုးတွေအများကြီးကြုံမှုတယ်အဲ့ဒါကြောင့်မပြောပြီးတော့အိန္ဒိတွေကို တတ်နိုင်မြထိမ့်ပြီးတော့ရှောက်ပါအမြင်အာရုံတွေအကြောင်းတွေနောက်ထပ်ပြောမယ်ဒီအိမ်တွေနဲ့ပတ်သက်ပြီးတော့တည်ငြိမ်တဲ့နော်အတွင်းမှာတည်တဲ့အိမ်တွေတနည်းအားဖြင့်တည်ငြိမ်တဲ့အိမ်တွေဖြင့်စဉ်ညာရောက်ပါမြင်တာတွေကြားတာတွေဒါတွေမမှတ်နဲ့ပြောတော့ပါဒီခြေောက်မှာပဲကတ်မှာခြေောက်မှာပဲအတိကထားဒါပေမဲ့မတ်တရတဲ့ချိန်တို့ရတဲ့ရတဲ့မှတ်တဲ့ချိန်တို့လှဲ့တယ်လှဲ့တယ်မှတ်တဲ့ချိန်တို့ပဲကြည့်မယ်လေတစ်ခုလုံးကြည့်နိုင်တယ်ဒါမှတ်တာ ဒီကုလုံးမှာဘယ်လိုလှဲ့တယ်လဲတွန်းလဲသလားပူလဲသလားအေးလဲသလားနော်အ ਨੇ ဆုံးတော့တစ်ခုတော့မြင်အောင်ကြည့်ပေါ့ဗျာဓမ္မရီအကောက်အများကြီးမြင်လိမ့်မယ်ဒါလေးပေါ်ပြီးပြပေါ်ပြီးပြအဲ့လိုမှတ်ပါတဲ့စေညာရှောင်းမှတ်ပါဒါဖရာကခုနှစ်မျိုးမိတ်ပါတယ်ဒါလေးဆရာတော်ကြီးပူဇော်တဲ့အနေနဲ့ဘုန်းကြီးသူပြောတဲ့ဆောင်းပုဒ်လေးတိုင်းရေးထားပါတယ်တင်ညာပြောင်းပြီးစာကြံတွေယူရေးနားဆွဲရာ မျက်နာတေယံအလင်းကြံစဉ္ညာလျှောက်လေပါဒါကတော့ဘုန်းကြီးတို့ဤခုနှစ်ဖြာပါဠိမှာမှန်စွာမိင္ကပါဒါအင်္ဂုတ္တတတ္တကနိဗ္ဗာန်မှာ ရှင်မောင်မောက္ကလခုလိုမြတ်ကြီးအိမ်ငိုက်လို့ဘုန်းကြီးတို့ဒီတရားတွေသိရတာဒါကဘုရားဟောထားတဲ့အိမ်ငိုက်ပဲဖြောင်းနေခုနှစ်မျိုးပဲနော်ပရမကအထကရာက၄မျိုးအဲ့ဒီတတိပ္ပံ၃မှာကျတော့ယောနိတော်မနတိကာရဆိုပြီးတော့ပရမအဲ့လိုစာပြောတယ်ပြီးတော့မှ ဒီတော့ရဆက်ပြောမယ်နော်အဲ့ဒီတော့လေးပြီးကောင်ဒီဟာလေးကတော့ကိုယ်စိတ်တွေကိုမှတ်ထားမယ်တင်ညာပြောင်းပြီးစာကြံတွေယူရင်းနာဆွေရမျက်နာသိရအလင်းကြံစဉ္ညာရှောင်းလေးပါဤခုနှစ်ဖြာပါဠိမှာဒါအင်္ဂုတ္တတတ္တကနိဗ္ဗာန်မှာပါပါတယ်မှန်စွာမိငယ်ပါဒီစာဖို့လေးလည်းမှတ်နှစ်ကြောင်းလောက်ရပြီးတာပါပဲ6နှစ်ခွန်တင်ညာပြောင်းပြီးစာကြံတွေယူရင်းနာဆွေရမျက်နာသိရအလင်းကြံစဉ္ညာရှောင်းလေးပါလွဲပါတယ်တကယ်လို့အချိန်ခံပြီးတဲ့စိတ်တွေပေါင်းလိုက် ဒီနည်းတစ်ခုပြီးတစ်ခုလောက်ကြည့်ပေါ့ဗျာအဲ့ဒီမှာဘုရားဆက်မိန်တယ်မောက်ကလန်တဲ့အဲ့ဒီနောက်ဆုံးပေါ့လေဈဉ္ညာရှောက်လို့မှဒီအိတ်ချင်တဲ့စိတ်ကမပြောက်ဘူးဆိုရင်အိတ်ခိုင်းတော့တာအဲ့မှာအဲ့ဒါမှတော့ဘာမိန်လဲဆိုအဲ့ဒီခုနှစ်မျိုးနဲ့မှတ်လို့မအိတ်ချင်ခံမျိုးစိတ်မပြောက်ဘူးဆိုရင်တဲ့တင်ရအိတ်ပြီးတော့အိတ်တဲ့ခါမှာအိတ်နီးပါမိတ်သွားတယ်အဲ့ဒီမှာအိတ်တဲ့ခါကျဘာလို့ရမလဲဆိုနော်ညာဘက် နော်လက်ရပဲညာပဲဆောင်းပြီးအိပ်ပါနော်အဲ့ဒီမှာညာဘက်ခြေတော်ပေါ်မှာဘယ်ဘက်ခြေတော်အသာလေးတစ်ဖက်တင်အနည်းငယ်တင်ပြီးထားပြီးတော့တတိညာနဲ့ဘာဘယ်ချိန်ထမယ်ဥဋ္ဌာဏပညာထားအေးစာပိုင်းမှာတော့ဘုန်းကြီးတို့ဘယ်တိုးတောင်နဲ့ရင်တုံးကရှင်မြတ်ကြီးတွေဘယ်နာရှိမလဲနော်ကြက်တွေပါတွေရှိလို့ကြက်တော်တန်တွေပါတွေတတ်မှာတော့ဘုန်းကြီးတို့အညာဘက်မှာရှိပါတယ်နော်ဒါက ပါကြပါကြက်တန်ညာဒါတကောင်ကြက်တန်တို့ပါကြက်တန်မမှတ်မိတော့ဘုန်းကြီးတို့သူတို့ညာသုံးလုံးနေဒါလင်းကြက်တုံတန်တို့ပါကြက်တုံတန်သူတို့ကပြောတတ်တယ်အဲ့လိုမျိုးတွေရှိတယ်နော်ဒီမှာပါဠိတော့ပါလေသူ့မေးခြင်းပြီးတယ်အဲ့လိုမျိုးပေါ့ဟောဒါတော့ဘယ်ချင်းရောက်ပြီဒီကြက်ငက်တန်နေနှစ်မျိုးပေါ့ဗျာဘုန်းကြီးငငယ်တုန်းကတော့ကောင်းကင်မှာအဲဒီဘုန်းကြီးတစ်ပါးသင်ဘူးတော့ဒီအပေါ်မှာကောင်းကင်မှာနက္ခတ်တွေရှိတယ် ဗာနဲ့ကညာနဲ့ကအဲ့ဒါတွေကြည့်ပြီးတော့လေတိမ်စင်နဲ့ညမှာကြည့်လို့ရပါတယ်ဒီဒီနဲ့ကကြည့်ပြီးတော့လေဒီအချိန်ကိုမှန်းလို့ရတယ်ဒီနဲ့ကသူလမှာဒီလမှာဒီနဲ့ကဒီနဲ့ကဒီနဲ့ကအဲ့ဒီနဲ့ကခေါင်းပေါ်တက်တက်ရောင်လာတယ်အဲ့ဒါကိုလေကြည့်လို့ရတယ်တော်တဲ့တောင်နဲ့နေတဲ့ရဟန်းများကအဲ့ဒါကိုလေလေ့လာထားရတယ်ခုနကအဲသဘာဝကြက်တွန်တာနေလေလေ့လာထားတယ်ဗောလေစေတုန်းကနာရီမရှိဘူး အဲပြီးတော့ခါကျဥဋ္ဌာဏတင်ညာဥဋ္ဌာဏတင်ညာကြခုနကလင်းချက်တုံငိမ့်ထားမယ်သုံးဖို့နော်ခုနဘယ်ယတနာခဘယ်ချင်းရောက်ရင်ထားမယ်ဥဋ္ဌာဏတင်ညာဟိုဒီခေတ်လိုကနာယီတွေပေါ်တော့နာယီပေါ့အောင်မနဲ့9နာရီထားမယ်ဆိုအဲ့ဒီမှာဘုန်းကြီးတို့တာမန်ပုဂ္ဂိုလ်များကြတော့ဥဋ္ဌာဏတင်ညာတတ်မှတ်ပြီးတော့မနေ့9နာရီထားမယ်မနေ့9နာရီထားမယ်မနေ့9 9နာရီထားမယ်9နာရီ3ချိန်လောက်ပြောပြီးအေးရ အဲ့ဒီလိုအိတ်လိုက်လို့ရှိရင်ညာဘက်ဆောင်းအိတ်အိတ်ပြီးတော့ချင်းသေးမင်းလို့ပေါ့တကယ်အာဇာနည်ချင်းသေးမင်းကညာဘက်ဆောင်းပြီးအိတ်လိုက်ပါအဲ့ဒီမှာဘုရားမိန်သေးတယ်ဘာဖြစ်လဲဆိုတော့အဲ့ဒီများသောအားဖြင့်အဲ့ဒီအချိန်တိကျလိုတတ်တယ်7မိနစ်5မိနစ်ကြော်ကြော်လောက်မှနိုးတတ်တယ်ပြဿနာဘုန်းကြီးတို့ဘယ်လိုဖြစ်လဲ5မိနစ်လောက်စောပြီးနိုးတယ်15မိနစ်ဟာစောပါသေးတယ်ဆိုအဲ့မှာပြန်အိတ်တဲ့ပြဿနာဖះအဲ့မှာလည်းသိတယ်ဗျာအိမ်မှာမိတ်သွားတယ် နိုးလာတဲ့ခါတဲ့အဲ့ဩဒနာတင်ညာထားပြီးနိုးလာတဲ့ခါမှာတဲ့ထပ်ပြီးပြန်အိတ်ထားလို့မိတ်နေတာတော့မလုပ်ပါနဲ့အဲ့ဒါမှတ်ထားဘုရုတွေကနိုးလာရင်ဩဒနာတင်ညာတော့ထားပါလေနှိုးဆက်လည်းချပဲပြီးတော့နှိုးဆက်ပြန်ပြီးပိတ်ပြီးအိတ်လိုက်တာအဲ့လိုမျိုးဖြစ်တာဟောစောသေးပါသေးတယ်ဆိုဟိုဘက်ဆောင်ဒီဘက်ဒီမှာဆက်ပြောတယ်အဲ့လိုနိုးလာတဲ့ခါကျရင်ပြန်အိတ်ထားလို့မိတ်နေတာတော့မလုပ်ပါနဲ့တဲ့ ဘယ်ညာပြောင်းပြီးတော့ပြအိထာမျိုးလည်းမလုပ်ပါနဲ့အိယာတွေမြန်မြန်ထားလိုက်ပါအဲ့လိုပြောပါတယ်နော်ထပြီးတော့တရားဆက်လက်ရှုမှတ်နော်အိနိဗ္ဗာန်ညွန်နဲ့ထာနိဗ္ဗာန်ညွန်နဲ့ဥထာဏတင်ညာထာနိဗ္ဗာန်ညွန်နဲ့ဒါလေးကောင်းနော်ဒီတော့မှာဒါရှင်မမောဂလကရောမြတ်ကြီးဟောခဲ့တဲ့အတွက်ဘုန်းကြီးတို့တွေမှတ်သားရတာပေါ့နော်အဲ့ဒါနေဆက်ပြီးတော့မိန်သေးတယ်ဗျဒီမှာတော့ဒကာရုပ်ဓမ္မကြီးတို့ကတော့ရဟန်းမဟုတ်တဲ့အတွက်ဆုံးခံနေရလေးလည်းမိန်သေးတယ်နော် ဆုံးခံတဲ့ခါကျလည်းဒီမာမနာထားပြီးတော့ဆုံးခံမကြွဘူးဒါမိတ်တာပါမာမနာနဲ့တကယ်လို့ထားပြီးသွားခဲ့ရင်လူတွေကလည်းလှုပ်ရှုပ်နေချင်းကိုဆုံးခံတာမမြင်ဘူးမမြင်ခဲ့ရင်ဟာဒီတမကြီးဟုတ်လားအဇူကလာပြီးတရားတရားတွေဖြက်စီးသွားတာမှမသိဘူးငါ့ဘောကြီးညိုလေးစားမှုပြက်ကုန်ပြီဘာညာနဲ့စိတ်ထဲမှာအလိုအတွေးတွေဝင်တတ်တယ်သူတို့ကဆုံးမလောင်းတဲ့ခါကျအဲ့ပါစိတ်မချမ်းသာဖြစ်တတ်တယ် အဲ့လိုမာနနဲ့တွားလို့ရှိရင်သူတို့ကဆုံးမလောင်းလို့ရှိရင်နော်မကောင်းတဲ့အတွေးတွေဝင်လာတယ်အတွေးတွေဝင်လာရင်အဲ့ဒီတွေးတွေကြောင့်စိတ်ပြောင်းလဲမှုဖြစ်တယ်စိတ်ပြောင်းလဲမှုရှိသွားအိမ်တွေဆောင်းထိန်မှုမရှိတော့ဘူးစိတ်တွေဆောင်းထိန်မှုမရှိတဲ့ပုံကတမာရီမဖြစ်ဘူးတမာရီမဖြစ်အသိဉာဏ်မဖြစ်ဘူးဆိုတော့ဒါတစ်ဆက်တည်းဟောတယ်ပြီးတဲ့အခါကျတော့ဒါကတော့ဒကာကြီးတို့ဓမ္မကြီးတို့ကဆုံးခံတာမဟုတ်တော့ဒါသိမလို့ပြီးတော့မှဘာဆက်ဟောလဲဆိုတော့ စကားပြောနေဆုံးခံပြီးတဲ့နောက်ပိုင်းကြောင်းပြန်လာတယ်နော်တခြားပုံကိုယ်တွေလည်းရှိတာဟုတ်တခါတလေကျတော့သဘောတူရာပုံကိုယ်တွေနဲ့ပေါင်းပြီးရှုရတဲ့အခါမျိုးတွေရှိတယ်အဲ့ဒါမျိုးအဲ့ဒီစကားပြောတဲ့အခါမှာဆင်ញင်ပွဲနှီးပါအဲ့ဒါတော့မပါတော့ပါဘူးမှတ်စုတယ်မှာထုတ်တော့အရင်တုန်းကပြောခဲ့တာလေးဘုန်းကြီးပြန်ပြောမှဒီစကားပြောတာကိုရှင်ရှင်မောင်မောက်ကလကိုလိုမြတ်ကြီးကိုဖះပါပြောလေစကားပြောနှီးပေါ့မောက်ကလန်နဲ့ င်းချစ်သားသူတို့ဘာနဲ့စကားပြောတဲ့အခါမှာဆန့်ကျင်ဘက်မပြောအောင်နော်တချို့ကတစ်ဖက်ကအဖြူပြောရင်ကိုကအမဲလို့ပြောလဲဆန့်ကျင်ဘက်ပြောရမှာကျင်တတ်တဲ့ပုံကိုဘုန်းကြီးလောကလူလောကအများကြီးတွေ့ဘူးတယ်အဲ့ဒီခါကျငင်းခွန်အားတတ်တယ်နော်မောကလာနဲ့တခြားပုံကိုနဲ့စကားပြောတဲ့အခါမှာဆန့်ကျင်ဘက်အတိုက်ခံမျိုးမပြောရဘူးပြောရင်ဘာဖြစ်လဲဆိုစကားများတတ်တယ်ဟွန်းနောက် ဝေဂာဟိကကထံကထတာမိအဲ့လိုစန့်ကျင်ဘက်စကားပြောမယ်ဆိုရင်ဝေဂာဟိကအာယကထာယတတိကထာဘုံလေးစကားတွေအများကြီးပြောရတတ်တယ်စကားများရတတ်တယ်စန့်ကျင်ဘက်စကားပြောစကားများလာတဲ့ခါကျဘာဖြစ်လဲစိတ်ပြန်မငြိမ်တော့ဘူးဗျာသူ့ကိုခြေပါဖို့ကမျိုးမျိုးစဉ်းစားနေတဲ့ခါကျစိတ်ပြန်မငြိမ်ဘူးကိုယ်စကားပြောတာပြီးသွားပြီကိုယ်နေရာကိုတရားထိုင်မှလည်းအဲ့အတွေးတွေပြန်ဝင်တယ် အာငါနောက်တခါဒီကောင်တွေ့ဘယ်လိုပြန်ပြောမဒီကောင်မတွေ့ငါဘယ်လိုပြန်ပြောဒါပဲစိတ်မငြိမ်တော့စိတ်မငြိမ်တော့ဟိုအိမ်ဒီမျက်စိနားလျာကိုယ်စိတ်ပေါ့မြင်စရာကြားစရာဘာမှမထိန်တော့အဲ့ဒါကြီးကြည့်မိကြားမိနားထောင်မိအဲ့လိုမျိုးကြီးဖြစ်တယ်အဲ့ကြတော့တမာရီမြောက်တမာရီကတော့ဘာသိညာမှဖြစ်ဘူးအဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဟိုဓကမ္မထံပိုင်းတော့ကဘုန်းကြီးတစ်ခါပြောခဲ့ဘူးပါ နော်ဒီရှုမှတ်တဲ့နည်းတွေပါအိမ်မှာဖေးမိလိလာပညာကြံမှာဒါတွေထပ်ပြောမယ်နော်ဒါဘာဖြစ်လို့လဲဆိုတရားထုတ်တဲ့ပုံကိုယ်တွေကြတော့ဒါတွေကသိထားမဲ့ကိစ္စတွေဖြစ်လို့ပြောတာရှင်နာဂဒေနာကိုမိလိနာမင်းကြီးကနေလျှောက်ထားတယ်ရှင်ဘုရားမဲ့ညာဖွညာရအောင်ဘယ်လိုကျင့်ကြအထောက်အမလဲဆိုတဲ့အဲ့မှာရှင်နာဂဒေနာဗာမိတ်လဲဆိုကျဲ့ရဲ့အင်္ဂါ900နဲ့ညီအောင်ကျင့်ကြအထောက်အမ ရဲ့ရဲ့အင်္ဂါ9ရပ်နဲ့ကျင့်ကြအထောက်တဲ့ပုံပုံများမညာဖုံညာရနိုင်တယ်ဒါမိလိနာပညာပေါ့ဘုန်းကြီးတို့ဝန္ဒနာပိုင်းဟိုတနေ့ကဒကာယူဒကာယူကောသူကဝန္ဒနာပါတယ်မိလိနာပညာ348 350မှာပါပါတယ်နော်ဝန္ဒနာပိုင်းအဲ့မှာကြည့်လိုက်အဲကြက်ရဲ့အင်္ဂါ9ရပ်အဲ့တော့ဘုန်းကြီးဒီအဲ့ဒီတွေကအစဉ်တိုင်းပေါ့ပေါ့ဘုန်းကြီးအစီအစဉ်တိုင်းလေးကြောင်းပြောမယ်မနေ့အိယာ ကြက်ဟာမနဲ့အိယာပုံမှန်ထားတယ်သူ့အချိန်ပေါ့ထားချိန်မှာ ပုံမှန်ထားအဲ့ဒီနီးတူဆိုတာယောဂီကလည်းကိုထားတဲ့ချိန်ဥဋ္ဌာဏတင်ညာထားတော့9နိုင်ထားမယ်ဆို9နိုင်ထား9နိုင်ထားပြီးဘာလို့ရမလဲဆိုတော့ဝေယဥစ္စာတွေလောက်ရမယ်ပြောတယ်ကိုเจ้าမှာเจ้าရဝေယဥစ္စာတွေဘုန်းကြီးတွေဆိုယောဂီဆိုယောဂီကိုခန္တန်ရှင်းရင်လောက်တာလို့ဒါတွေလောက်ရပါတယ်ဓမ္မဝတ္တရှင်းရင်လောက်တာလို့ဒါတွေအကုန်လောက်ရတယ် ဖရာရှိနေစီဒီတွေပါရှိစီဒီကနာကိုလောက်ရတော့ဘုန်းကြီးတို့တွေတောက်ရီသုံးရီတွေခါတာအမျိုးတွေပေါ့အကုန်လောက်ရပြီးတော့ဒါတွေကုံကူရဥစ္စာတွေလောက်ပြီးဆိုကိုယ်လက်တုတ်တယ်ရေချိုးရတော့ရေချိုးပြီးတော့ဖရာစီသွားပြီးရှ िख ုတ်ကြတော့ရှ िख ုတ်ကြတော့ပြီးတော့ဘာဖရာစီပြီးချင်းဖရာတရားထိုင်တာဆိုတော့ကိုယ့်ရဲ့တိတ်ဆိတ်ငြိမ်သက်တဲ့ဖရာကရှိမှသွားထိုင်မယ် ချစ်ခိုးပြီးတော့တိတ်ဆိတ်ငြိမ်သက်တဲ့နေရာမှာနေပြီးတရားအထုတ်ဖို့ဒီလိုညွှန်ပါတယ်နော်ကြဲ့ဟာသူထချိန်မှာထပြီးတော့ထချိန်မှာထတယ်လို့ယောဂီများလေကိုယ်တတ်မှတ်တဲ့အချိန်မှာထပြီးတော့ဝေယောဇလို့ဝေယောဇလုပ်ပြီးတော့ဘာလို့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမှာတရားထုတ်ဒါပြောပါကြဲ့ဟာချိန်တန်လို့ရင်လည်းသူအိတ်တန်းဝင်ပါတယ်နော်အဲ့ဒီလိုပဲယောဂီများကလည်းအချိန်အချိန်ကြာပြီပေါ့ ည9နာရီတမိုင်9နာရီပေါ့10နာရီတမိုင်10နာရီအဲ့ဒီမတိုင်ခင်တွင်းမှာညနေပိုင်းတွင်းမှာကိုလှုပ်ရှားရေးလုပ်ရပါတယ်စေတငနာဝုရှင်စေတငနာဝုပေါ့ဒါတွေလုပ်ရတယ်နော်အများနဲ့ပတ်သက်တဲ့ကိုမှတောင်းရတောက်ရသုံးရတွေတောင်းယူထိုင်းဒါတွေခတ်ရတာတွေလုပ်ရပါတယ်နော်ပြီးတော့ကကြတော့တန်ရှိလို့ပြီးကိုရေချိုးနိုင်လေရေချိုးပေါ့ပြီးတော့ကကြစေတီချစ်ခိုးတာလို့ပြီးတော့ကမ္မဋ္ဌာန်းဆရာတွေတွေ့တော့ဒီမှာတော့တရားစစ်တာပေါ့ဗျာ ကိုယ့်ရဲ့အခက်အခဲတွေသွားလျှောက်ထားလျှောက်ထားမေးမြန်းပြီးတော့ကိုယ်တရားအထုတ်တဲ့နေရာပြန်ပြီးတော့ထိုင်ပြီးတရားအထုတ်ရမယ်ဒါပြောတယ်နော်ဒါကဒုတိယကျင့်အင်္ဂါရနဲ့အညီကျင့်တာတတိယကဘာလဲဆိုကျက်များဟာအစာရှာတဲ့အခါမှာဟိုရက်ပြီးတော့လက်နဲ့ခြေထောက်နဲ့ရက်ရက်ရက်ရက်ပြီးတော့အစာကိုရှာဖွေစားတော့တယ်လို့ပဲယောဂီများဟာအစာစားတဲ့အခါပိဿကနာဆင်ញင်ပြီးစားမယ် သို့မဟုတ်အမှတ်တတိနဲ့စားရဘုန်းကြီးတို့ရဟန်းတော်များကြတော့နော်တိတင်္ဂါယောနီတော်ဆွေတော်တိတော်တိတင်္ဂါယောနီတော်ပိဏဗနာမတိတေဝမနေဝတဝါယဒီဆုံးနေစားတာပျော်ပါဖို့မြူဖို့စားတာမဟုတ်ဘူးဒီတော်ကောင်းတရားကြီးကျင့်ကြအထုပ်ဖို့စားတယ်ဝေနာအတိတ်တွေပဲရှားဝေနာ ဟောင်းနေတိခံဖို့အတိတ်တွေပဲရှားဖို့ကျင့်တယ်အဲ့ဒီလိုဆင်ញင်ပြီးဖုံးပေးဖို့သုံးဖို့ခုနပြောသလိုအမှတ်တတိလေးနဲ့ ဝါတဲ့အခါမှာတတိလေးနဲ့50ချိန်ဝါသုံးဖို့ခါ30ဝါပေါ့ဒီကတော့တတိနဲ့စားခိုင်းတာပါတတိနဲ့စားရမယ်တတိနဲ့ဆင်ញင်စားပါလို့ပြောတယ်နောက်တစ်ချက်ကတော့ဗာလဲဆိုတော့ကြက်များဟာအိပ်ပြီဆိုရင်မျက်စိကမမြင်တော့မျက်စိရှိပြီမလို့ကြက်များအိပ်တဲ့အခါမှာကြက်မြက်တဲ့နယ်ဆိုလူလူလောကမှာလည်းတုံမှညတချို့ကမမြင်တော့ကြက်များညရော မျက်စိမမြင်တော့အဲ့ဒီဥပမာအတိုင်းပြောတယ် ယောဂီများအားလည်းတဲ့ကိုယ်မှာမျက်စိရှိပြီပဲလို့မျက်စိမမြင်တဲ့ပုံစံမျိုးကျင့်ရမယ်။နားကြားပြီပဲလို့လည်းမကြားတဲ့ပုံစံမျိုးဟုတ်လားမြင်သမျှရှောက်ကြည့်နေဘယ်တော့မှအမှတ်တရလွတ်တာပဲ။ကြားသမျှနားထောင်နေလည်းအမှတ်တရလွတ်တာပဲ။ဒါကြောင့်မို့ယောဂီလုပ်ပြီဆိုရင်ဘုန်းကြီးတို့အတူတူပါပဲ။ယောဂီတို့ဒကာကြီးတို့ဓမ္မကြီးတို့ပြောပြီးတော့ဘုန်းကြီးတို့ကျင့်တော့လည်းဒီတိုင်းပဲကျင့်ရမှာပဲ။မြင်စရာအာရုံတွေတတ်နေမြမကျင့်တာ ကိုယ်နဲ့မဆိုင်ဘာမှကိုမကြည့်နဲ့ကြားကြအောင်နေလဲနားမထောင်ဒီဟတန်တွေကတော့ပိတ်လို့မရဘူးလေမြင်ကြအောင်နေလဲသူတို့လာနေကြမှာရှိနေကြမှာရိတ်တာလေကြားကြအောင်နေလဲပိတ်လို့လည်းမရဘူးသူတို့ဘာနေသွားနေကြအောင်အနအောင်နေလဲပိတ်လို့လည်းမရဘူးစားကြအာယုန်တွေပါလေကိုဟိုခဏခဏသွားစားတာမျိုးဆိုရင်လည်းတတိကလွတ်တော့တော့သူစားချက်တတ်မှတ်ထားတဲ့ချိန်မှာစားတာမျိုးပေါ့ကြံတဲ့အသုံးဆောင်ပစ္စည်းတွေလည်းဟိုဒီလိုက်လေးလာ gain ဒါကြည့်ရှုနေမယ်ဆိုရင်လည်းမဆုံးနိုင်ဘူးပေါ့ဗျာအဲဒါကြောင့်မို့သူကတော့ဥပမာပေးတာကြက်ကညမှာမျက်စိကွယ်နေလို့ကန်းနေလို့နေရတယ်လို့ပဲယောဂီပုဂ္ဂိုလ်ကလည်းအစင်အောင်နေအသားအောင်နေအနာအောင်နေစားစရာအောင်နေအတွေ့အထိအောင်နေမှာမျက်စိမြင်ရှိတော့မမြင်လို့နားအကြားရှိတော့မကြားသလို သိနေတယ်လို့လူအလိုနေပြီးကျင့်ရမယ်အဲသူကအဲ့ဒီမှာမိလိန်နာမင်းကြီးကို ရှင်နာကတင်နာသူပြောတဲ့စကားရှိလို့ဝါလို့ပြောတာမဟုတ်ဘူးလေသူအဲ့မှာအထောက်ထားဘုရားဟောတရားထေရပါဏ295ကပါဠိကိုထောက်ပြီးပြောသွားတယ်ထေရပါဏမှာဗာမိတ်ထားလဲစကုမန္တစကုမတယထာအာနောမျက်စိရှိ မျက်စိမြင်ပေမဲ့လို့လဲမမြင်တဲ့ပုံစံမျိုးကြည့်ရမယ် ရှုမှတ်ရမယ်နော်ဒါကြောင့်ဘုန်းကြီးဆောင်းပုံလေးတွေရေးတာအမြင်မျက်စိကိုယ်မှရှိလေမျက်စိကိုယ်သူပုံစံယူမှန်မှုကျင့်ရမည်ဒါလေးမှတ်ထားမယ်နော်ကိုယ်မှမျက်စိအမြင်ရှိမမြင်တဲ့ပုံစံမျိုးနဲ့ကျင့်ရမယ်ဆောင်းပုံကြရင်ရေးထားပါအမြင်မျက်စိကိုယ်မှရှိလေမျက်စိကွယ်သူပုံစံယူမှန်မှုကျင့်ရမည်ချုပ်ပြောရင်တော့ကိုယ်မှမျက်စိကောင်းမိမယ်လို့လည်း မျက်စိမမြင်တဲ့ပုံစံမျိုးကျင့်ပါနော်အမြင်မျက်စိကိုယ်မှာရှိလဲမျက်စိကွယ်ပြုပုံစံယူမှတ်မှုကျင့်ရမည်ဒါကဒီတော့ပါရမပြောတဲ့စကားနောက်တစ်ချက်သောတာဝပရိရောယထာနော်ကိုယ်မှာနားရှိမယ်လို့မကြားတဲ့ပုံစံမျိုးကျင့်ရမယ်အတန်စကားကိုယ်မှာကြားလဲမကြားရသူပုံစံယူမှန်မှုကျင့်ရမည် စကားသာနေကြားတယ်အတန်နေကြားတယ်ဆိုရင်မကြားတဲ့ပုံစံမျိုးကျင့်ရပြန်ပြောရမယ်အတန်စကားကိုမှကြားတယ်မကြားရသူပုံစံယူမှန်မှုကျင့်ရမည်အတန်စကားကိုမှကြားတယ်မကြားသူပုံစံယူမှန်မှုကျင့်ရမည်လွယ်လွယ်လကူမှတ်ထားမယ်လို့မျက်စိရှိပြီလို့မျက်စိမရှိကွဲနေတဲ့ပုံစံမျိုးကျင့်တာပဲ အတန်နေကြားနေပဲလို့မကြားတဲ့ပုံစံမျိုးကျင်းဒါကိုပြောတယ်နော်ပြီးတော့ခါကျဗာမိတ်မြန်လေးဆိုပါဠိကနှမျိုးတွေ့တယ်တီဟောမူဝတောင်ပုတ်ပေါင်းပါပညာဝတ္တဇိန်ဝဝတ္တယထာမူကောအဲ့ဒါပါလေဆိုကိုယ်မှာပြောနိုင်တဲ့စကားပြောနိုင်တယ်မပြောတတ်တဲ့ပုံစံမျိုးစကားစွန့်နေတာစကားမပြောတတ်တဲ့ပုံစံမျိုးကြည့်ရအောင် အခုအဲ့လိုမဟုတ်ယောဂီကမေးလိုက်ကိုကပြောချင်တယ်ကိုကမမေးရသေးကိုကပြောချင်တယ်ယောဂီဘယ်လာလဲဘယ်အဲ့ဒါမျိုးကြောင့်မပြောနဲ့နော်တော်တော်များများအဲ့ဒီတရားစခန်းနေဝင်ဒါမိတ်ဆက်လာတာတို့ပြောတာတို့အများကြီးကြုံတယ်ဘုန်းကြီးကိုယ်တိုင်ကြုံမှုတယ်စက်ကျူးဆက်သွားအထုတ်ပါတပတ်တကာဗမာတကာဓမ္မတွေကဆုံးလာလာကတ်ကြအာရှင်မြတ်ဘယ်ကကြွာလာလဲဆုံးစားပြီးလက်ခံမလားရှုပ်ချက်ကလို့ပြောဘာလို့ ਆ လဲဆုံးစားပြီးလို့ရင် ဆရာကြီးနဲ့ပြစ်ထားရကိုကကိုသူကကြောင်းကကျဲတော့ကိုင်းကြီးကျဲတော့အိမ်မှာလမ်းလျှောက်ထွက်ရကိုလိုဆိုသူမေးတာမဖြေရင်လည်းမကောင်းနဲ့ထိုက်လျောက်ပဲဖြေပြီးတော့စကားများများပြောရင်လည်းအမှတ်တရလွတ်တာပဲဒါတော့မပြောဘဲနေတာကောင်းတယ်အခုဘုန်းကြီးတို့ခုဘုန်းကြီးတရားဟောနေတယ်ဘုန်းကြီးတတ်နေတာသတိထားပြောတယ်မှန်တာပြောရင်လွတ်တယ်တစ်ချက်တစ်ချက်လွတ်သွားတယ်လွတ်သွားတဲ့ကပြန်ကလည်းအလေးကျင့်လောက်ရတယ်နော်အကုန်လုံးဒါဘုန်းကြီးတို့လည်းလေ့ကျင့်တော့ရှိသေးတာပဲ မမိဘူးငါသတိကလိုက်အဲခုနကကိုကသတိမထားဘဲနဲ့ပြောနေမှဆိုရင်ဘယ်နှနာရီပြောလို့မှတလုံးမှမမိဘူးတခါကြီးဘောကိုမတာနော်တဏှာကြီးတော့ပြောလို့ကိုပြောတဲ့စကားတခုံးမှကိုသတိမရနိုင်ဘူးအဲ့လိုဖြစ်တယ်ဟောသတိလေးကလိုက်တဲ့ခါကျတော့ကိုတခုံးပြောလဲသတိရနှခုံးပြောလဲသတိရအကုန်လုံးတော့မရပါဘူးဆယ်ခုံးပြောတယ်၅ခုံးလောက်ရရင်ဒါမဆိုးဘူးဗျာတဝက်လောက်ရဆယ်ခုံးပြောတယ်၆ခုံးလောက်ရရင်ဒီလိုပဲတဖြည်းဖြည်းလေ့ကျင့်လာမှာဘယ်သူမှချက်ချင်းကြီး အကုန်လုံးတတိမကတ်နိုင်ဒါပြောချင်တယ်အဲကြောင့်မို့နှုတ်လျာပေါ်ပါပြောနိုင်ရလဲစကားဆွန့်သူ ပုံစံယူနီးတို့ကျင်ရမည်ဆောင်ဖို့ကြရင်ရေးပါနှုတ်လျာပေါ်ပါပြောနိုင်ရလဲစကားဆွန့်သူပုံစံယူနီးတို့ကျင်ရမည်ဒါယောဂီမကြခင်တဲ့တရားစကားကျင်းပါမို့ယောဂီတွေအတွက်သိရေးကြည့်လို့ပြောတာပါထပ်တယ်လဲလဲနော်ဉာဏ်တဲ့ပုဂ္ဂိုလ်တွေကတော့ဒီတိုင်းမှမှတ်ထား စကားပြောနိုင်စွမ်းရှိပေမလို့တရားအထုတ်တကစကားမပြောဘဲနေရတယ်ဒါလေးပြောချင်တာနှုတ်လျာပေါ်ပါပြောနိုင်냐လဲစကားဆွန့်သူပုံစံယူနီးလို့ကျင်းရမယ်ဒါစီးလို့ဝါလို့ပြောတော့မဟုတ်ဒါဘယ်မှာပါလဲဆိုခုနထေရပါဒနဲ့မှပါတယ်နော်ဒါလေးမှတ်ထားထေရပါဒ295မှာပါတယ်နောက်တစ်ခုဗာမိတ်လဲဆိုထေရပါဒမှာဘလောဝါဒုဘလောဝီဒုဘလောရိဝါ ခါလေးတွေကိုယ်မှာစွမ်းအားရှိတယ်စွမ်းအားရှိပြီးတော့ပြုံးလို့ပြောက်ကလေးထပြီးတော့မလုပ်အောင်အမှတ်တရလွတ်တတ်တယ်ဒါကြောင့်မာစီဆရာတော်ကြီးတို့ကြဒီနေရာမှာခါနာတဲ့ပုံစံမျိုးခါနာတဲ့ပုံကုံပုံကူကြတယ်ခါမနာဖြည်းဖြည်းချင်းထားတယ်အဲ့ဒါနာဘူးမှသိဘုန်းကြီးကတော့နာဘူးသွားပြီအခုတော့မှတစ်ချက်တစ်ချက်နာတော့ထိုင်နေထားတယ်ကသတိထားတယ်အဲ့ဒါမျိုးပေါ့တချို့ကြအဲ့ဒါနားမလဲဒီဒီဘဲမှာဆာမလည်းမပါဘူးနဲ့ရှောက်ပြောနေတာပဲတရားကိုကြည့်မိန်တာ နော်ဗလာခွန်ကကိုယ်မှများလဲအင်အားနဲ့သူပုံစံယူမှန်မှုကျင့်ရမယ်ကိုကအင်အားရှိနေတယ်ကိုငယ်တဲ့လူတွေပေါ့နော်ဒီဒီဒီနေဘိုးလူငယ်တဲ့လူဟာဖြိုးလဲပြောက်လဲထလှုပ်လိုက်တာလက်တာမျိုးပေါ့ခါနာတယ်ဒီကြလို့လှုပ်လို့မရဘူးကြာခါကဒုက္ခပြီးတော့ဘယ်နှမကိုပြောပြလှုပ်လို့မရအဲ့လိုလေးဖြည်းဖြည်းတာတာလေးအဓိကတော့ပေါ်သမျှအာယုန်တိုင်းမှာဒီလှုပ်ရှားသမျှအမူအရာတွေမှာတတိမလွတ်ရအောင်ခိုင်းတာပါ ခုနထေရပါဒနော်ဒါကိုကိုယ်မှာတွက်လက်တွက်တွက်လက်လက်ပြောနိုင်တယ်ဆိုနိုင်တယ်သွားနိုင်တယ်လာနိုင်တယ်အဲ့လိုမလုပ်နဲ့အင်းအားနည်းတဲ့ပုဂ္ဂိုလ်အင်းအားချိနဲ့နေတဲ့ပုဂ္ဂိုလ်မျိုးခါနာနေတဲ့ပုဂ္ဂိုလ်မျိုးပုံစံမျိုးပြီးကျင့်မှာဗလာခွန်အားကိုယ်မှာများလေအင်းအားနည်းသူ ပုံပုံစံယူမှတ်မှုကျင့်ရမည်ဗလာခွန်အားကိုယ်မှာများလေအင်းအားနည်းသူ ပုံစံယူနီး မှန်မှုကျင့်ရမည်နောက်ဆုံးတစ်ချက်နောက်ဆုံးတစ်ချက်လည်းကောင်းတယ်အထေအထေ သမုပ္ပန်နော်အထအထေသမုပ္ပန်ဤတဲ့နှစ်ခုပါဠိတော်မှာတွေ့ပါတယ်တယေထမတတာယိတံအဲ့ဒါဘာပြောရလဲဆိုတော့ကိုယ်တွတ်တွတ်လက်လက်လုံနိုင်ပေမဲ့လို့လေတဲ့ဆွမ်းအမဲ့တဲ့ပုံကိုသေးနေတဲ့ပုံကိုမျိုးအထောက်အမယ်ပြောတာနော်သေးနေတဲ့ပုံကိုကြတော့မလုံမရှက်ပေါ့တရားအထုတ်တဲ့ကအဲ့လိုမျိုး အထုတ်ဖို့ပြောတယ်အရာရာသွတ်သွတ်လက်လက်သွားလှုပ်လို့မရဘူးကိုသွတ်သွတ်လက်လှုပ်နိုင်တယ်သွတ်သွတ်လက်လှုပ်နိုင်သည်ဖြစ်ပေါ်တဲ့ယုံနာတရားတွေကလိုက်မမိဘူးဒါကြောင့်မို့တချို့ဆရာတော်ကြီးတွေကဒီပါဠိတွေကိုထောက်ထားပြီးဖြည်းဖြည်းလှုပ်ခိုင်းတာဒါပေမဲ့နှမျိုးရှိတာပေါ့နော်ဘုန်းကြီးတို့မြောက်ကလာပါရွှေမွန်ဆရာတော်ကြီးကစိတ်တဏှုပဒနာကြတော့စိတ်ကိုကြည်ခိုင်းတယ်ပုံမနှိမ့်ခိုင်းဘူးဒီလှုပ်ရှားရမှုရတယ်စိတ်ကိုသွားတဲ့အခါလဲပဂရိတိုင်းနဲ့သွားခိုင်းတယ် ဒါကြောင့်တချို့ယောဂီတွေကြားဒါကတော့တူနဲ့တူမတူဘူးပေါ့နော်ကိုယ့်ကိုရှုမှတ်ကြည့်လိုက်ကိုယ်နဲ့ဘယ်အဆင်ပြေလဲအဲ့ဒါမျိုးအကြောင်းမို့နောက်ဆုံးဟာတွက်လက်လှုပ်ရှားပြုနိုင်냐လဲစွမ်းမဲ့သူသေနေသူမှန်မှုကျင့်ရမည်တွက်လက်လှုပ်ရှားပြုနိုင်냐လဲစွမ်းမဲ့သူသေနေသူမှန်မှုကျင့်ရမည်သေနေတဲ့ပုံပုံမျိုးမလှုပ်မရှက်ကြီးဟောကျင့်ရမယ်ပြောတယ် တွက်လက်လှုပ်ရှားပြုနိုင်ကြတယ်သွားဆွမ်းအမဲ့သူသိနေသူ မှန်မှုကျင့်ရမည်ဒါကကျက်ရဲ့ဥပမာကိုကျက်များအညာဤတခါမျက်စိမမြင်သလိုယောဂီများလည်းအဲ့ဒီနီးယူပြီးတော့ကျင့်ရမယ်ဆိုပြီးတော့ရှင်နာဂဒေနရှင်မြတ်ကထေရပါရံကိုပြီးပြောတော်ပါတယ်နောက်တစ်ချက်ကြံပါသေးတယ်ဒီကျက်များဟာကိုနေတဲ့နေရာမှာဘဇူကခဲနဲ့ပြည့်ပြည့်ဒုံနဲ့ပြည့်ပြည့် နေရာမပြောင်းတဲ့ထုံးစံမရှိဘူးအဲ့လိုပဲယောဂီများကလည်းဒီအလုံးလုံးနေယောဂီများကလည်းတရားအထုတ်တဲ့ခါကျရင်များသောအားဖြင့်ဒီများသောဒီအလုံးတစ်ခုခုလှုပ်လိုက်တိုင်းမှာတရားကပြတ်သွားတယ်အဲ့တော့ဘာလှုပ်လို့ခုနကသူကကြက်တွေမှာတရားရောက်ကနေပြီးတော့သူခန်းနဲ့ပြင်းမယ်ဒုံနဲ့ပြင်းမယ်ဟိုမှာရိုက်မယ်ပုတ်မယ်ဒီနေရာတွေဒါမျိုးသူကဒီနေရာဘယ်တော့မှမဆုံးဘူး အဲ့လိုပဲယောဂီများကလည်းဘာပဲလုပ်လို့ဒီတတိပါပဲစေတတိမလွတ်စိန်နဲ့ပြောတာနော်ဘုရားဝေယဝစားပဲလုပ်လို့တရားဝေယဝစားပဲလုပ်လို့သင်္ကန်းချုပ်တဲ့ကိစ္စပဲလုပ်လို့ဘုန်းကြီးတွေပေါ့လူတွေကြတော့ဝေယဝစားသေးစားလေးတွေလုပ်လို့ဘာပဲလုပ်လို့ပေါ့နော်ပါဠိသင်သင်ပါဠိပုတ်ချပုတ်ချသီလယူယူဒီအမှတ်တတိလေးဟိုမြဲအောင်တတိကပ်ပြီးလုပ်အခုဘုန်းကြီးတရားဟောတယ်တတိကပ်ပြီး လောက်ပေါ့တရားတတိကပ်ပြီးခေါ်ပေါ့သီလယူတယ်တတိကပ်ပြီးယူပေါ့အစာယူတော့ဘာလုပ်လို့အသေးစိတ်မွေရလေးပြောမလွတ်စိန်နဲ့လို့ပြောတာနော်အဲ့ဒါကိုဥပမာပေးတာအဲ့ဒီလိုအင်္ဂါ9ရပ်နဲ့ပြီးဆုံးအထုတ်တဲ့ပုံပုံများမဲ့ညာဖုန်ညာရနိုင်ပါတယ်လို့ဒါဟောသွားတာပေါ့ဗျာဒါကတော့ဘုန်းကြီးတို့ခုနကရှင်မမောကလံကိုရောမြနဲ့တော့မဆိုင်ဘူး အဲ့ဒါရှင်မောကလကိုလိုမြတ်ကတော့ဒီမှာတော့သူစကားပြောတဲ့ကဆန့်ကျင်ပဲစကားမပြောဘူးရတော့ပဲပြောတယ်နော်ဆန့်ကျင်ပဲစကားတွေအတိုက်ခံစကားတွေပြောရင်တော့ဒါဘယ်နည်းနဲ့မှစိတ်မငြိမ်ဘူးနောက်ပြီးတော့ခါမှာဒီတုတ်လေးပြီးအောင်ပြောမယ်နော်ခုဒီမှာတော့6နာရီထိုးပြီးသွားတုတ်ကဘာလဲဆိုင်မှာမကောင်းတဲ့မိတ်ဆွေကိုရှောင်ဖို့ဒါကိုပြောပါနော်မကောင်းတဲ့မိတ်ဆွေရမနေ့ဟိုဒီနေ့ကလည်းပြောကြပြီအဝိဇ္ဇာတုတ်ပါ ကောင်းတဲ့မိတ်ဆွေနဲ့သွားပြီးဆရာတင်ပြီးသူ့ရဲ့မကောင်းတဲ့စကားတွေကြားမယ်မကောင်းတဲ့အတွေးအမြင်တွေကြားမယ်ပေါင်းတယ်ဆိုတော့သူနဲ့အတူယုံနေုံနဲ့မဟုတ်သူ့ရဲ့အမူအရာတွေအကျဉ်းဆိုင်တွေသူဆဲသလိုကိုလည်းဆဲတာလေသူမကောင်းတာတွေးသလိုကိုလည်းတွေးတတ်ပါလေအဲ့ဒါမကောင်းနော်ဘုန်းကြီးရောသူကသတိထားမယ်အဲ့တော့မကောင်းတဲ့မိတ်ဆွေကိုတရားအထုတ်တဲ့ကရှောင်ရမယ်ကိုယ့်ကိုနီးမှန်လားမှညွန့်ပြတဲ့မိတ်ဆွေမျိုးဆရာမျိုးဆရာတင်ရမယ်နောက်ပြီးတော့ ဘာဆက်မိလဲဆိုတော့တိတ်ဆိတ်တဲ့နေရာမျိုးမှာတဘာတဲ့နေပြီးအထုတ်ဖို့เนาะတိတ်ဆိတ်တဲ့နေရာမှာတော့ဒီမှာတော့အများကြီးပေါ့မြို့ရွာနဲ့ဝေးတဲ့နော်လူသားတိတ်ဆိတ်တဲ့နေရာမျိုးဖြစ်အောင်နော်လူတွေကြားနေမယောနှောတဲ့နေရာမျိုး တိတ်ဆိတ်တဲ့မြို့ရွာအကြောင်းမြို့ရွာမှာရှိတဲ့အကြောင်းဖြစ်ရမယ်ပြီးတော့လူတွေရဲ့အငွေ့သက်ကင်းတဲ့လူသားလူလာကင်းတဲ့နေရာမျိုးပေါ့နော်လူသားသူသားပေါ့ သူသဖြင့်လူလုတ်တဲ့အတန်လူတန်အဲ့လိုမျိုးနေရာကင်းတဲ့နေရာမျိုးဖြစ်အောင်အဲ့လိုနေရာမျိုးငါချီးမွမ်းတယ်အဲ့ဒီမှာရှင်မောမောက္ကလကုရောမြတ်ကြီးကဘာလျှောက်ထားလဲဆိုမြတ်စွာဘုရားတဲ့ဘယ်လိုကျင့်တဲ့ယဟန်ကနော်အကျင့်အပြင်တဏှာကုံရာနိဗ္ဗာန်ကို အာယုပြုရကိလေသာတို့မှလွတ်မြောက်သူဖြစ်ပါသလဲစင်စစ်ပြီးဆုံးရာရှိသူဖြစ်ပါသလဲစင်စစ်ယောဂ၄ပါးမှကင်းလွတ်သူ ကင်းလွတ်ပြီးသူဖြစ်ပါသလဲစင်စစ်မြတ်သောအကျင့်ရှိသူဖြစ်ပါသလဲစင်စစ်ဆုံးသက်ဆုံးသက်ရှိသူဖြစ်ပါသလဲနတ်လူတို့တဲ့မြတ်သူဖြစ်ပါသလဲဆိုပြီးတော့အဓိကတော့နိဗ္ဗာန်မေးတာပါနိဗ္ဗာန်ရောက်အောင်မဉ္ဇဉ်ဖုန်ညာရောက်ဘယ်လိုကျင့်ရပါမလဲလို့မေးတာနော်စကားပရိယေတွေအများကြီးနဲ့တောင်းသွားအဲ့မှာမြတ်စွာဘုရားဘာဟောလဲဆိုတော့ဒီတော့မှာဘုန်းကြီးတို့ဒီမှာအဖွင့်တစ်ခုအပါရထကရာမှာလည်းတွေ့ရပါတယ် ဒီတော့ဒီတော့ထက္ကရာတွေဒီအင်္ဂုတ္တထက္ကရာရဲ့အဖွဲ့မှာလည်းတွေ့ရတယ်ဒီကာမှာလည်းတွေ့တယ်။ဘာတွေ့လဲဆိုတော့ရှင်မမောကလကုရောမြတ်ကြီးကရှင်သာရိပုတ္တထံတရားနာပြီးသောတာပန်ဖြစ်တယ်။ခုနှစ်ရက်မြောက်တဲ့နေ့မှာခုကံလဝါရပုတ္တရွာမှာပေါ့လို့မကရတိုင်းကံလဝါရပုတ္တရွာမှာညတရားမိုင်းနဲ့အိမ်ငိုင်းနေတာ။အဲ့ဒီမှာဘုရားကလာပြီးတော့တရားဟောတယ်ပြီးတော့ခါမှဓကမဋ္ဌံကို ရှုမှတ်ရင်းနဲ့ ထက်မဲ့ညာဖုံညာရသွားတယ်ပြောတယ်နော်သောတာပန်ဖြစ်ပြီးခုနှစ်ရက်မြောက်မှာရဟန္တာဖြစ်တယ်လို့ဆိုတယ်ဘာကမ္မဋ္ဌာန်းရှုမှတ်လဲဆိုဓကမ္မဋ္ဌာန်းရှုမှတ်တာဒါကိုပြောချင်တာအဲ့မှာဓကမ္မဋ္ဌာန်းဟောပုံလေးပြောမလို့ပါမောက္ကလန်နဲ့ဒီသာသနာမှာရဟန်းကအလုံးစုံသောတရားတို့ပေါ့ယုတ်တရားနံတရားတို့နေစာတို့သူပါတို့နော်နေစာတို့ကြောင်းမြန်ပေါ့ဗျာဒုက္ခတို့ အတ္တတို့သူပါတို့အဲ့ဒီလိုနှလုံးမသွင်းရဘူးတရားသဘောတွေကိုဘာဝင်အနိစ္စဒုက္ခအနတ္တမြင်အောင်ညာတပဋိညာဖြင့်သိရမယ်နော်ယုံ nant တရားယုတ်တဘာဝနံတဘာဝပေါ့ယုတ်ကောဓာတ်ဆိုတာယုတ်တဘာဝပဲဒီဓာတ်ကြီးလေးပါဆိုယုတ်တယုတ်တဘာဝတွေအနိစ္စဒုက္ခအနတ္တမြင်အောင်ရှုမယ်ဒါညာတပဋိညာဖြင့်သိအောင်ရှုရမယ်ပဋိညာ၃မျိုးလေးညာတပဋိညာတိရဏပဋိညာ ပါဏပရိညာပေါ့ညာတပရိယုံနာတဘာဝတွေကိုလည်းညာတပရိညာဖြင့်သိအောင်ရှုရမယ်ဒါပါပဲဒီမှာတော့သူကထေရဘုရားနှစ်ခုလုံးရောထွေးနေတိရဏပရိညာမှာနေသဒုက္ခအနာတ္တမြင်အောင်ရှုတာညာတပရိညာတကယ်ပြောကြယုံနာတဘာဝသိအောင်ရှုရယုံဓာတ်တဘာဝသိအောင်ရှုလို့ပြောတာပါညာတပရိညာဖြင့်ဓာတ်တဘာဝမြင်အောင်ရှုတိရဏပရိညာဖြင့်ဒီဓာတ်သဘောတဘာဝတွေကအနိစ္စဒုက္ခအနာတ္တမြင်အောင်ရှုရမယ်ဒါဟောတယ် ပြီးရမှာဒီရှုမှိုင် ရှုမှိုင်နဲ့ဒီဥရပြညာပိုင်းလောက်တခါကျတော့ဝေဒနာတွေအောက်ပိုင်းမှာတော့ဒုက္ခဝေဒနာတွေတွေ့မယ်ဥရပြညာလောက်ကရှားပြီးတော့ဒုက္ခဝေဒနာတွေ့မယ်အဲဒီလိုဝေဒနာတွေဆက်ရှုမှတ်ရင်ရှုမှတ်ရင်လည်းဒီဝေဒနာတွေမမြဲတဲ့သဘောပေါ့ပြတ်တဲ့သဘောချုပ်ပြောက်တဲ့သဘောအဲလိုပြေးပြေးနဲ့ဝိပဿနာဉာဏ်ကြီးတက်တက်တက်တက်သွားတဲ့အမျိုးတွေဆက်မိတ်ပါတယ်အဲလိုရှုမှတ်ရင်လည်းနောက်ဆုံးတော့အစွဲလမ်းမရှိတဲ့မတောင့်တတဲ့နေရာ ရောက်သွားတယ်ဆိုတော့အဲလို မတောင့်တသူဟာဆွဲလမ်းမရှိတဲ့ပုဂ္ဂိုလ်ဟာတဲ့ခန္ဓာကကိလေသာတွေမှာအကုန်ငြိမ်းရေးသွားတယ်။အစာတိတွေအကုန်ကြီးအကျင့်မြတ်ကိုကျင့်သုံးပြီးပြီ။အခြားပြုဝယ်မရှိတော့ဘူးလို့အဲ့လိုဟောလိုက်တော့ဒါကမြတ်စွာဘုရားကဒီရှင်မမောက္ကလံကိုဒါအကျဉ်းချုပ်အပြင်တဏှာကုန်ကုန်ရနိဗ္ဗာန်ကိုဘယ်လိုရအောင်ကျင့်ရမယ်ဆိုဒီလိုဟောလိုက်တာပါ။အဲ့တော့ရှင်မမောက္ကလံကိုလိုများကခုနကဓကမထံပေါ်ဈာနာကျင့်သုံးပြီးတော့ တရားအထုတ်လိုက်တာမညာဖုန်ညာရသွားပါတယ်အရတ္တမညာဖုန်ညာရသွားရဟနာဖြစ်သွားတယ်မှတ်ထားပါရှင်မောဂလကုရောများဟာသောတာပန်ဖြစ်ပြီးတော့ပါ9ရက်ပြည့်နေ့မှာဓကမ္မထာရှုမှတ်ပြီးတော့ဒီတော့ရရဟနာဖြစ်သွားပါတယ်ပြန်တော်မူတဲ့နေ့ကြလည်းဘုန်းကြီးဒီမှာကြည်ထားပါတယ်အင်းရှင်သာရိပုတ္တရာပုဂ္ဂိုလ်မြောက်ကမြတ်စွာဘုရားပြိဋိဘံပဇာမီမှာပဲ ဒီဆောင်ဘုံလာပြီနေ့ဘယ်နှခုနှစ်တော့မပါဘူးဒီဆောင်ဘုံလာပြီနေ့မှာရှင်သာရိပုတ္တရာပြိဋိဘံဆန်းတယ်ရှင်မောင်မောက္ကလံကြာဆောင်ဘုံလာခွဲနေ့မှာပြိဋိဘံဆန်းတယ်ဆိုဒါလေးတွေ့ရတော့ဒီတော့မှပြောချင်တာဗာလဲဆိုရင်ခုနကရှင်သာရိပုရှင်မောက္ကလံနဲ့ပတ်သက်ပြီးတော့ဌိနမိတာပဲဖြောက်ကြောင်းတရားတွေဟောထားတယ်ရှိတယ်ပြီးတော့ခါကျတော့ဆွန့်ခံတဲ့ဤစနစ်တွေအစဉ္ညာလျှောက်တဲ့ဤစနစ်တွေပြီးတော့ဆွန့်ခံတဲ့ဤစနစ်တွေစကားပြောတဲ့အခါမှာဘယ်လို ဆင်ញင်ပြီးတော့ပြောရမယ်ဆိုတဲ့အမျိုးတွေပေါ့။နောက်မိတ်ဆွေကောင်းတွေမိတ်ဆွေမကောင်းတဲ့မိတ်ဆွေရှောင်မယ်။တရားကျင့်တဲ့ကတိတ်ဆိတ်တဲ့ညီသက်တဲ့နေရာတွေကျင့်ရမယ်။တက္ကမထကိုဘယ်လိုကျင့်ရမလဲ။အချင်းချုပ်ပဲပြောတာပါ။နော်။အကျေတော့မပြောပါဘူး။ဒါမဲ့သူတို့ပါရမီလူရှိတဲ့ပုဂ္ဂိုလ်တော့အဲ့လောက်ပြောတာနဲ့အသိဉာဏ်တွေဖြစ်ဖြစ်ဓာတ္တမဉာဏ်ပညာရပါဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဘုံညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။